ဒီနေ့သာသနာတော်နှစ်2565ခုကောဇာနှစ်1384ခုနှစ်ဆန်း3ရက်နေ့နနက်ခင်းခါကာလ2022ခုနှစ်လေးလပိုင်း19ရက်နေ့နန္ဒခင်ခါကာလဘုန်းတို့အမေရိကန်နိုင်ငံမှာနေထိုင်ကြတဲ့တရားတော်မှာများစုပေါင်းပြီးတော့ဘုန်းတို့22မိုင်ရန်ကုန်22မိုင်မှာ သာသနာမြေများပူဇော်ကြခြင်းဘုံတို့ပြီးတော့ရှင်နဲ့တရားဟောတဲ့နေရာမှာအသုံးပြုဖို့ရန်ကုန်ဘက်မှာတလုံးစကိုင်းဘက်မှာတလုံး55လက်မရှိတဲ့ TV စက်ပစ္စည်းအစုံပူဇော်ကြတယ်ကုသိုလ်ကောင်းမှုအဲဒီကုသိုလ်ကောင်းမှုတွေနဲ့ပတ်သက်ပြီးတော့လည်း အနုမောဒနာတရားစကားအနေနဲ့ပေါ့ပြီးတော့ဒီနေ့ကဘုန်းတို့စပြီးတော့ဘုန်းတော်ကမကောင်းမှုရှောင်ကောင်းမှုဆောင်ပြုအောင်စိတ်ကိုထားဆိုပြီးတော့အဲ့ဒီတရားတွေကနေစပြီးတော့ဟောမယ်လို့ပြောခဲ့တာနော်အဲ့ဒါမကောင်းမှုရှောင်အနေငယ်ပြောခဲ့ပြီအဲ့ဒါဒီကနေ့ကောင်းမှုဆောင်ဆိုတာလေးကိုဘုန်းတော်စဉ်းစားဆင်ခြင်ရဖြင့် နာယူကြည်ညိုကြည့်ကြရအောင်ဟုတ်ဗျာတဘပပတအကရဏကုသလတဥပသမနသစိတပရိယောဓမနဣတဗုဒ္ဓနာသာသနာတဘပပတအကရဏမကောင်းမှုမှန်သမျှကိုမပြုလို့ရခြင်းဒီ၎င်းကုသလတဥပသမနာကောင်းမှုမှန်သမျှပြည့်စုံစေခြင်းဒီ၎င်းသစိတပရိယောဓမနမိမိစိတ်ကိုဖြူစင်တန်ရှင်းအပြည့်ကင်းအောင်ကြိုးစားအထောက်ရခြင်းဒီ၎င်း ဧတံဗုဒ္ဓနာသာသနာဒီအဆုံးအမဩဝါဒ၃ချက်ဒီအစူတူသောဘုရားရှင်ကိုရောမြတ်ကြီးတို့ဤအဆုံးအမဩဝါဒပါပဲဒီဘုရားဘာသာဝင်များကလေးဘွားတွေကစပြီးတော့မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်စိတ်ကိုထားဆိုပြီးဒီအဆုံးအမနဲ့ဘလွန်တရားမှရှင်းပြီးကြွဝင်ခဲ့ကြနော်ဟုတ်ပါဗျာဒီအဆုံးအမ၃ချက်ကဘလွန်မှကျေပြန့်တဲ့ နည်းနည်းနည်းနည်းစဉ်းစားမယ်ဆိုရင်လည်းအလွန်မှလေးနဲ့တင်သင်ကိုအခြေခံဉာဏ်ပညာအလွန်ကြီးမယ်ဆိုလို့ရှိရင်အဆုံးနိုင်လောက်အောင်ကိုပဲကျေပြန့်တဲ့လေးနဲ့တဲ့အဆုံးအမကြီးတွေလို့ဆိုရဉာဏ်ရှိသလားအတိပယ်ဖွင့်ဆိုမယ်ဆိုလို့ရှိရင်ဉာဏ်ပညာကြီးရင်ကြီးတဲ့ပုဂ္ဂိုလ်ကြီးရင်ကြီးသလားအတိပယ်ဖွင့်ဆိုလို့ပြီးမှမဟုတ် ဒီကျေပြန့်တဲ့အဓိပ္ပာယ်ရှိတယ်အနော်မလည်းပဲအခြေခံကြတယ်ဒီအစုံမသုံးချက်ကိုဘုန်းတော်တွေဟာရှုတော်မျိုးစုံကနေပြီးတော့ပိုင်းပိုင်းတိုင်းတိုင်းနားလည်ဖို့လိုမယ်စဉ်းစားတတ်ဖို့လိုမယ်အစုံမတစ်ခုဆိုတာနားလည်မှလည်းပဲဘလို့ဆက်လက်ပြီးတော့လိုက်နာကျင့်သုံးရမလဲဆိုတာလေးကပို့ပြီးတော့သဘောပေါက်နိုင်တာကို တော့ဒီကနေ့မကောင်းမှုရှောင်ပြီးတော့ကောင်းမှုဆောင်ဆိုပြီးတော့ကုသိုလ်ကောင်းမှုကိုစွမ်းအားရှိသမျှလောက်ကင်ဆောင်ရွက်ကြဖို့ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ကြိုကြည်ရအဲ့တော့ကောင်းမှုဆိုတာဘာလဲဆိုတာလေးကနေစစဉ်းစားကြည့်ကောင်းမှုဆိုတာအနာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြည့်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့သဘောရှိတဲ့သဘာဝတရား မိမိတို့တွေးလိုက်တဲ့အတွေးတစ်ခုမိမိတို့ပြောလိုက်တဲ့အပြောတစ်ခွန်းမိမိတို့လှုပ်လိုက်တဲ့အလုပ်တစ်ခုဟာအပြည့်ကင်းတဲ့သဘောရှိမယ်။အောင်ကျိုးချမ်းသာကိုဖြစ်ထွန်းစေတတ်တဲ့သဘောရှိမယ်ဆိုရင်ဒါကောင်းဖို့ပဲလို့လွယ်လွယ်လေးမှတ်ရအောင်။ဟုတ်ပါဗျာ။အကြံဉာဏ်ဖြင့်ကောင်းမှုကိုဘုရားဘာသာဝင်တွေဟာဒါနရဲ့သီလရဲ့သမာဓိရဲ့ပညာရဲ့လေးပိုင်းပိုင်းပြီးတော့နားလည်ထားကြတယ်ပေါ့နော်။ ပေကဆွန်ကျဲတူတန်းခြင်းဆိုတဲ့ဒါနကောင်းမှုမိမိရဲ့ကိုယ်နဲ့နှုတ်ကိုအပြည့်ကင်းအောင်တန်ရှင်းအောင်စင်ကြယ်အောင်ထိမ့်သိမ်းဆောင်စည်းခြင်းလို့ဆိုတဲ့သီလကောင်းမှုမိမိရဲ့စိတ်ကိုတည်ငြိမ်အောင်ကြိုးပမ်းအထောက်ထားလို့တည်ငြိမ်မှုရှိလာတယ်လို့ဆိုတဲ့တမာရီကောင်းမှုဥပဝါကိုခန္ဓာမှာဘလို့သဘာဝတွေဖြစ်နေတယ်လေအဲ့ဒီဖြစ်နေတဲ့သဘာဝတရားတွေဟာဘလို့သဘောတွေလဲခန္ဓာရဲ့သဘောကိုမှန်မှန်ကန်ကန် ပုဂ္ဂိုလ်တ attva သဘောမပါတဲ့ရုပ်စုနာစုမြတာဖြစ်တယ်အဲ့ဒီယုံနာစုဟာလည်းပဲမတည်မြဲသောအနေစမကောင်းမွန်သောဒုက္ခအစိုးမရမပိုင်ဆိုင်တဲ့အနတ္တသဘောမြတာဖြစ်တယ်လို့သိမြင်တာလည်းမှုပညာကောင်းမှုဆိုပြီးကုသိုလ်ကောင်းမှုကိုဘုံဘုံတို့အကြံဉာဏ်လေးမျိုးပိုင်းခြားပြီးတော့နားလည်ထားကြဒါနသီလသမာဓိပညာ ဒါထက်အချင်းချုပ်ပြီးတော့ကုသိုလ်ကောင်းမှုဆိုတာဘာလဲလို့တက်ပြီးတော့နားလည်ကြည့်မယ်ဆိုရင်ဘယ်လိုပြောလို့ရအောင်မလဲကောင်းတဲ့စိတ်ကလေးနဲ့တွေးလေသမျှကောင်းတဲ့စိတ်နဲ့ပြောလေသမျှကောင်းတဲ့စိတ်နဲ့ပြုလုပ်လေသမျှအဲ့ဒါကောင်းမှုပဲလို့လည်းပဲအတူဆုံးနည်းနှစ်ချုပ်အဲ့လိုလည်းနားလည်လို့ရမှာနော်ဘုန်းတို့ဘဝမှာအတွေ့အတွေးတွေးနေတာရှိတယ်စကားတွေပြောနေတာရှိတယ် ကာယကံမှုအလုပ်တွေလုပ်နေတာရှိဘလို့တွေးပဲဖြစ်ဖြစ်ဘလို့ပြောပဲဖြစ်ဖြစ်ဘလို့အလုပ်ပဲဖြစ်ဖြစ်ကောင်းတဲ့စိတ်ကလေးနဲ့သာတွေးမယ်ပြောမယ်လုပ်မယ်ဆိုရင်အဲ့ဒါကောင်းမှုပဲလို့လူရင်းကြကြအဲ့ဒါလိုလဲနားလည်ဖို့လုပ်မယ်ပေါ့နော်တခါတရံမှာဘုန်းတို့ဟိုသူများကိုတော့မချိုးလိုပါဘူးလေကိုကိုပြန်ပြီးတော့ဝေဖန်ကြည့်တယ်အပြောတွေအလုပ်တွေအပေါ်ရန်ကြည့်ရင်တော့ကောင်းတယ်လို့ထင်ရတယ် သို့တော့အခြေခံကကောင်းတဲ့စိတ်ကင်းကွာနေပဲဆိုလို့ရှိရင်အဲ့ဒီအပြောအဲ့ဒီအလုပ်ကိုကောင်းမှုလို့သတ်မှတ်ဖို့ခဲရင်းနေပေါ့နော်။ဘာလို့ဆိုကောင်းတဲ့စိတ်နဲ့ပြောတာမဟုတ်လို့အပေါ်ယံစကားတွေပဲဖြစ်နေတယ်။ကောင်းတဲ့စိတ်နဲ့လုပ်တာမဟုတ်တဲ့အတွက်ကြောင့်အပေါ်ယံလုပ်တွေပဲဖြစ်နေတယ်ပေါ့နော်။ဒါကြောင့်ထင်သာမြင်သာရှိတဲ့အပြုအမူအပြောဆိုတွေကိုဝေဖန်ကြတဲ့နေရာမှာ အတွင်းစိတ်ဓာတ်ကိုဘုံဘုံတို့မြင်အောင်ကြည့်ပြီးတော့အကောင်အဆိုးကိုခွဲခြားနိုင်ဖို့လိုတယ်ပေါ့နော်ဒါကကောင်းမှုဆိုတာဘာလဲဆိုတာလေးနဲ့ပတ်သက်ပြီးတော့ဘုံဘုံတို့စဉ်းစားရပြောပြကောင်းမှုဆိုတာအပြည့်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုဖြစ်ထွန်းသေးတဲ့သဘောလို့အခြေခံအဖြစ်နားလည်ရမယ်ထုထတဆင့်တက်ပြီးတော့ကောင်းမှုဆိုတာဒါနကောင်းမှုရှိတယ်သီလကောင်းမှုရှိတယ်သမာဓိကောင်းမှုရှိတယ်ပညာကောင်းမှုရှိတယ်လို့ကြည်ကြဲပြန့်ပြန့်နားလည်ရမယ်ဟုတ်လား အနှစ်ချုပ်အဖြစ်ကောင်းတဲ့စိတ်နဲ့တွေးလေသမျှပြောလေသမျှလုပ်လေသမျှကောင်းမှုဖြစ်တယ်လို့လည်းပဲနားလည်ရမယ်အဲ့ဒီကောင်းမှုကိုမြတ်စွာဘုရားကမိမိတန်တာမှာဖြစ်အောင်အမြဲတမ်းကြိုးစားရကောင်းမှုဖြစ်အောင်ကြိုးစားလို့ကောင်းမှုဖြစ်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုစစ်မှန်သောနိလန်းဖြင့်ချမ်းသာမှုရအောင်ကြိုးပမ်းအထောက်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်တော်တယ်လို့မြတ်စွာဘုရားချီးမွမ်းနေတယ် မြတ်စွာဘုရားကြီးမွမ်းတယ်ဆိုတာကိုရဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ဘူးလောကမှာမြတ်စွာဘုရားကြီးမွမ်းတဲ့အနေအထားကအကြံများဖြင့်နှမျိုးပဲရှိတာကိုတရားဓမ္မကိုနာယူတဲ့အလေးအလာများတဲ့ပုဂ္ဂိုလ်တွေဆိုရင်အခုဘုံဘဝဒီလိုလေးပြောလိုက်တာနဲ့မြတ်စွာဘုရားဘလို့အနေအထားမျိုးတွေကိုကြီးမွမ်းတယ်လဲဆိုတာကိုပတ်မိကြမယ်ထင်နော်မြတ်စွာဘုရားကြီးမွမ်းတယ်ဆိုတာမကောင်းမှုအကုသိုလ်တရားတွေကိုရှောင်ကျဉ်နိုင်တဲ့အနေအထားမျိုးကိုမြတ်စွာဘုရားချီးမွမ်းတယ် ကောင်းမှုကုသိုလ်တရားတွေကိုဆောင်ရွက်ပြုလုပ်နိုင်တဲ့အနေအထားမျိုးကိုလည်းမြတ်စွာဘုရားချီးမွမ်းတယ်။ဘာကြောင့်လို့အကြောင်းပြချက်ဒီသဘာဝကြားကြရှာကြည့်မယ်ဆိုရင်မကောင်းမှုအကုသိုလ်တရားတွေကိုမပြုမိအောင်ရှောင်ကျဉ်လိုက်နိုင်တဲ့အနေအထားအကျိုးဆက်ဖြစ်တဲ့ဆင်းရဲဒုက္ခတွေမဖြစ်အောင်ရှောင်ကျဉ်လိုက်ရရောက်တဲ့တဲ့ပြောရရင်ကိုယ့်ကိုယ်ကိုမဆင်းရဲအောင်လုပ်တာပေါ့။ဒါကြောင့်အဲ့ဒီပုံပုံမျိုးကိုလည်းမြတ်စွာဘုရားချီးမွမ်းတယ်တော်တယ်ဒီလိုဟာဆင်းရဲတွင်နဲ့မဆင်းဘူး ကိုကိုကိုမဆင်းရဲအောင်လုပ်နိုင်တဲ့လူဟုတ်လားကုသိုလ်ကောင်းမှုပြုလုပ်တဲ့ပုဂ္ဂိုလ်ကဘာကြောင့်မြတ်စွာဘုရားချီးမွမ်းတာလို့တဘာဝကြကြအကြောင်းယုတ်တိရှာမယ်ဆိုရင်ကုသိုလ်ကောင်းမှုပြုမှုဆောင်ရွက်ခြင်းဟာအကျိုးဆက်ဖြစ်တဲ့ချမ်းသာဒုက္ခနဲ့ပြည့်စုံအောင်ဆောင်ရွက်နေခြင်းဖြစ်တယ်ပေါ့ဒါကြောင့်ဒီပုဂ္ဂိုလ်ဟာကိုကိုကိုချမ်းသာအောင်လုပ်နေတာတော်တယ်လို့ဒါဒီလိုမျိုးမြတ်စွာဘုရားချီးမွမ်းဟုတ်လားခုဒီမှာမြတ်စွာဘုရားကကောင်းမှုဆိုလို့ရှိရင် မိမိတန်တမှာပြည်စုံစူးစမ်းဆောင်ရွက်ရမယ်လို့လိုရင်းကြကြဆုံးမပေးတယ်တဘုံမတို့ကကောင်းမှုကိုမျက်နှိုးလို့ကောင်းမှုကိုကိုယ်တန်တမှာတည်အောင်စူးစမ်းကြတော့မယ်ဆိုလို့ရှိရင်ကောင်းမှုဆိုတာဘာကိုပြောတာလဲဆိုတဲ့အခြေခံကိုလည်းပဲနားလည်ဖို့လိုမယ်ဒါကြောင့်စောစောကကောင်းမှုဆိုတာဘလို့သဘာဝဘလို့သဘောသဘာဝတွေကိုပြောတာတုံးဆိုတာလေးကိုနှစ်ချုပ်ပြောခဲ့တာနော်အပြည့်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့သဘောဟုတ်လား ဒါနအမှုသီလအမှုတမာရီအမှုပညာအမှုထို့ထက်အနှစ်ချုပ်ပြောရလို့ရှိရင်ကောင်းမြတ်တဲ့စိတ်နဲ့တွေးသောပြောသောလုပ်သောအမှုတွေဟာပါတော့ကောင်းမှုဒီလိုနားလည်ရတဆင့်တက်ပြီးတော့မြတ်စွာဘုရားလိုတော်ရကောင်းမှုဆိုတာဘာကိုပြောတာလဲဆိုတာလေးကိုအစစ်မြင့်မြင့်လေးဘုံဘုံတို့ဆက်လက်ပြီးတော့ဒေသနာတော်တွေနဲ့နော်အညီနားလည်ကြည့်ကြည့်နားလည်ကြည့်ကြည့်ရဟုတ်လားဒါဘုံဘုံတို့ တိပဒနာတန်ယုတ်ပါဠိတော်ထဲမှာမြတ်စွာဘုရားဟောထားတဲ့ဒေသနာတော်လေးတစ်ခုရှိတယ်။ယဟန်တို့တဲ့ကောင်းမှုကောင်းမှုလို့ကောင်းကောင်းမွန်မွန်ပြောဆိုခြင်းနဲ့ဆိုလို့ရှိရင်တတိပဒံတရား၄ပါးကိုကောင်းမှုလို့ပြောလိုက်ပါ။တတိပဒံတရား၄ပါးသည်တတ်တကုသိုလ်ကောင်းမှုရဲ့အစုအပုံဖြစ်တယ်တဲ့။ဘလောက်အားပါတဲ့စကားတော်လဲဟုတ်လား။ ကောင်းမှုကောင်းမှုလို့ကောင်းကောင်းမွန်မွန်ပြောခြင်းတယ်ဆိုလို့ရှိရင်ဘာကိုပြောရမှာလဲတော့တတိပဋ္ဌာန်တရား၄ပါးကိုပြောရမယ်တဲ့တတိပဋ္ဌာန်တရား၄ပါးကိုကောင်းမှုလို့ပြောလိုက်ဘာကြောင့်လို့ဆိုတော့အဲ့ဒီတတိပဋ္ဌာန်တရား၄ပါးဟာတခြားအညစ်အကြေးအနှောင့်အယှက်ဘာမှမရောရှက်တဲ့တက်တက်ကုသိုလ်ကောင်းမှုရဲ့အစုအပုံဖြစ်တယ်လို့ပြောဟောဟုတ်လားဒါကြောင့်တတိပဋ္ဌာန်တရားကိုဘုန်းဘုန်းတို့တွေဟာအမြင့်မြတ်ဆုံးကုသိုလ်ကောင်းမှုဖြစ်တယ်ဆိုတဲ့အတိနဲ့ ကောင်းမှုဆောင်ဆိုတဲ့အဆုံးအမကိုကြားတိုင်းကြားတိုင်းဩတတိပဋ္ဌာန်တရားဖြစ်အောင်လုပ်ရမှာပါလားတတိပဋ္ဌာန်တရားဖြစ်အောင်လုပ်ရမှာပါလားဆိုတဲ့အတွေးအထိကိုယ့်ရဲ့စိတ်ကရောက်ရှိသွားဖို့မလိုဘူးလားလိုပါတယ်ဟုတ်လားအဲ့တော့ဒီနေရာမှာတတိပဋ္ဌာန်တရားပွားရင်ဘလို့ကောင်းမှုဖြစ်သွားတယ်လဲဆိုတာကိုတတိပဋ္ဌာန်တရားပွားများခြင်းနဲ့ကိုကိုယ်တိုင်နားလည်နိုင်တဲ့လက်ခံနိုင်တဲ့အနေအထားတစ်ခုထိရောက်အောင်ဘုန်းတို့ကြိုးပမ်းအထောက်တဲ့ဟုတ်လား ဆိုကြပါစို့သတိပဋ္ဌာန်တရား၄ပါးရှိတယ်။ဆံမယစခြေပွားအစုံမျက်စိနဲ့မြင်နေရတဲ့ဒီကိုယ်ကောင်ကြီးဒါရုပ်အစုအဝေးကြီးပေါ့ဟုတ်လားမှန်ပါရုပ်ဆိုတာရူပဆိုတဲ့ပါဠိစကားကိုရုပ်လို့ဘာသာပြန်ထားတာနော်မှန်ပါရူပဆိုတဲ့ပါဠိစကားကပမာလိုအဓိပ္ပာယ်ဘယ်လိုရလဲဖောက်ပြန်မှုလို့အဓိပ္ပာယ်ရအပူနဲ့တွေ့ရင်တစ်မျိုးအေးနဲ့တွေ့ရင်တစ်မျိုး တင့်တင့်လျောက်ပတ်တဲ့အစာအာဟာရနဲ့တွေ့ရင်တစ်မျိုးမတင့်တင့်မလျောက်ပတ်တဲ့အစာအာဟာရနဲ့တွေ့ရင်တစ်မျိုးနော်တင့်တင့်တဲ့ဣရိယာပုနဲ့တွေ့ရင်တစ်မျိုးမတင့်တင့်တဲ့ဣရိယာပုနဲ့တွေ့ရင်တစ်မျိုးတစ်မျိုးပြီးတစ်မျိုးအမျိုးမျိုးပေါက်ပြန်နေတဲ့တဲ့သဘာဝဟူတာရူပဟုတ်လားအဲ့တော့ဘုန်းဘုန်းတို့ဒီမျက်စိနဲ့မြင်နေရတဲ့ဒီကိုယ်ပေါင်းကြီးမှာအဖျားတစ်ထောက်စာလောက်တောင်မပေါက်ပြန်တတ်တဲ့သဘာဝဆိုတာမရှိဘယ်နာလေးကိုပဲဘုန်းဘုန်းတို့ညံနဲ့ထောက်ကြည့်လိုက်ကြည့်လိုက်အောက်ပြန်နေတယ်ဆိုတာကို သိနိုင်တယ်နော်အခုခေတ်ပေါ်ပစ္စည်းကိရိယာတွေရဲ့အကူအညီကိုယူပြီးတော့ကြည့်မယ်ဆိုရင်ပိုတောင်သိနိုင်တယ်ဟုတ်လားကိုယ့်ရဲ့ရင်ဘတ်ကိုနှကြက်နဲ့ထောက်ကြည့်အတန်ထွက်ပြီးတော့အော်ဟစ်ပြီးတော့ကိုအထဲထဲမှာမဖြစ်နေတော့ဟောက်ပြန်ပျက်စီးနေပြောင်းလဲနေတမျိုးပြီးတမျိုးဖြစ်နေတယ်ဟုတ်လားနော်စီစဉ်နေတဲ့သွေးတွေကိုကြည့်အောင်လားဟုတ်လားဘယ်လိုတွေဖောက်ပြန်ပြောင်းလဲနေတယ်လဲဆိုတာကိုမသိနိုင်ဘူးလားသိနိုင် အဲ့ဒီပေါက်ပြန်ပျက်စီးမှုရုပ်အစုအဝေးကြီးရဲ့ပုံမှာဒါဟာပုဂ္ဂိုလ်တ attva မဟုတ်ဘူးဒါဟာပေါက်ပြန်ပျက်စီးပြောင်းလဲနေတဲ့ရုပ်အစုအဝေးကြီးမျှတာဖြစ်တယ်လို့သိနေအဲ့ဒါကိုကာယ ानु ဝတ္တနာသတိပဋ္ဌာန်ခေါ်ဟုတ်လားဒါကိုမြတ်စွာဘုရားအနှိမ့်ချုပ်ဘလို့ဟောတော့ကာယေကာယ ानु ပတ္တိဝိဟရတိအာတာပိတမ္ပဇာနောတတိမာဝိရေယတတိမာနော်တတိရှိသည်ဖြစ်၍ အာတာပိလုံလဝိရိယရှိသည်ဖြစ်၍တမ္ပဇာတော့သိဉာဏ်ပညာရှိသည်ဖြစ်၍ကာယေမမြဲစင်းရဲ့အစိုးမရမလှပသောယုတ်ကာယပေါင်းနံကာယ ानु ပတိမမြဲစင်းရဲ့အစိုးမရမလှပသောယုတ်ကာယအပေါင်းများကူ၍ရှုမြင်သည်ဖြစ်၍ကာယ ानु ပတနာတိပဒံဆိုတာမမြဲစင်းရဲ့အစိုးမရမလှပတယ်ဒါမာစီဆောဘုရားကြီးရဲ့စကလုံးလေးတွေဟုတ်လားမမြဲစင်းရဲ့အစိုးမရ မလှပတည်တာဖြစ်သောယုတ်ကာယအစုကိုမမြဲစင်းရဲ့အစိုးမရမလှပသောယုတ်ကာယအစုမြဖြစ်နေသည်ဟူ၍စိတ်ထဲကလိုက်ပြီးတော့သိနေမယ်ဆိုလို့ရှိရင်အဲ့ဒါပါတော့ကာယ ानु ပဒနာပฏิပဒံအဲ့ဒါဆိုလို့ရှိရင်အဘိဇာဒေါမနတံမရှုမှတ်လျင်ဖြစ်နိုင်တဲ့မသိလျင်ဖြစ်နိုင်တဲ့အဘိဇာဆိုတဲ့လောဘဒေါမနတဆိုတဲ့ဒေါသဒီတရားတို့နှစ်ပါးကနေလွတ်ကင်းပြီးတော့ နော်ဒီလောကကြီးမှာယုတ်ကာယရဲ့ပုံမှာသတိရှိနေတဲ့ပုံကချမ်းချမ်းသာသာနေနိုင်လိမ့်မယ်လို့အဲ့ဒီလိုသတိပဋ္ဌာန်တုတ်ကြီးမှာအတိအလင်းမြတ်စွာဘုရားဟောတာဟုတ်လားဟိုကလူဖြူဖြူစင်တန်ရှင်းတဲ့ကောင်းမှုကိုဆောင်ရွက်ခြင်းတယ်ဆိုရင် သတိပဋ္ဌာန်တရားကိုနားလည်မှုမရှိလို့ဘလို့မှမဖြစ်နိုင်နော်သတိပဋ္ဌာန်တရားကိုနားလည်အောင်ကြိုးစားပြီးတော့သတိပဋ္ဌာန်တရားကိုစွမ်းအားရှိသမျှအားထုတ်မှမြတ်စွာဘုရားချီးမွမ်းတဲ့ကောင်းမှုတက်တက်ဖြစ်တယ်လို့ဆိုတဲ့ နော်ဒီကုသိုလ်ကောင်းမှုကြီးကိုမိမိတို့ဟာဆောင်ရွက်ရအောင်ဒါကြောင့်သတိပဋ္ဌာန်တရားအကြောင်းကိုဘုန်းတို့ဘလို့မှမသိလို့မဖြစ်ဘူးဒါကိုနားလည်အောင်နော်နားလည်တဲ့နေရာမှာလည်းတကယ့်ကိုကျွမ်းကျွမ်းကျင်ကျင်ထဲထဲဝင်ဝင်ကြည်ကြည်ပြန့်ပြန့်နားလည်အောင်အသေးစိတ်ဒီထဲမှာမြတ်စွာဘုရားဟောထားတာတွေကိုတလုံးချင်းစီရဲ့အဓိပ္ပာယ်မှာနားလည်အောင်ချစ်ဆက်ပြီးတော့ရည်ရွယ်ချက်ရှိရမယ်ငါအဲ့ဒါကိုသိအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်ရှိရမယ်နော်ခုဒါပါပြောနေတာတော့ကာယနုပသနာသတိပဋ္ဌာန်နော်ယုတ်ကာယကိုယုတ်ကာယလို့ပဲသိ ဒီကာယ ानु ဝေဒနာသတိပဋ္ဌာန်မပါဘူးဘုံဘုံတို့ကဒီပုံမှာသတိမထားဘူးဆိုရင်ယုတ်ကာယကိုယုတ်ကာယလို့သိနေတာမဟုတ်ဘူးယုတ်ကာယကိုဘလို့သိနေတာတော့ယုတ်ကာယကိုပုဂ္ဂိုလ်တ attva လို့သိနေတာငါလို့သိနေတာသူလို့သိနေတာယောက်ျားလေးလို့သိနေတာမိန်းကလေးလို့သိနေတာအရွယ်ရှိတဲ့လူလို့သိနေတာအိုမင်းတဲ့လူလို့သိနေတာငါချစ်တဲ့လူလို့သိနေတာငါမုန်းတဲ့လူလို့သိနေတာအဲ့ဒါယုတ်ကာယကြီးကိုယုတ်ကာယကြီးလို့သိတာလားအဲ့ဒါမဟုတ်ဘူးယုတ်ကာယကြီးကိုသူသိကျင်တယ်လို့သိနေတာနော် အဲ့လိုသူသိကျင်တယ်လို့သိနေတဲ့အလွယ်မှားတွေယုတ်ကာယဟာယုတ်ကာယပဲလို့သိနေတဲ့အတိအဖယ်ရှားပြလိုက်တယ်နော်အဲ့ဒီမှာမဖြစ်တော့စိတ်ကနော်တက္ကာဒိဋ္ဌိနော်အညစ်အကြေးအလွန်တရာမှလဲပါအောင်အထုရရောက်သွားတယ်လို့ဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒီအချိန်မှာနော်အဘိဇာဒေါမနတံဝိနေယဒါဘူးမသိရင်ဖြစ်နိုင်တဲ့အဘိဇာနဲ့ဒေါမနတံဒီသတိပဋ္ဌာန်သုံးပါတော့မြတ်စွာဘုရား ဝိဇ္ဇာနဲ့ဒေါမနတဆိုတဲ့စကားလုံးနဲ့တုံတယ်အမှန်ကတော့သူကဝိဇ္ဇာဆိုတာလောဘကိုပြောတာအဲဒေါမနတဆိုတာဒေါသကိုပြောတာကြိုက်ဆွဲမကြိုက်ဆွဲချစ်ဆွဲမုန်းဆွဲပေါ့နော်ကြိုက်တယ်မကြိုက်ဘူးဆိုတဲ့အစွန်းနှစ်ဖက်ကိုဒီစိတ်ဟာမရောက်ဘူးဒါကြောင့်ဒီစိတ်ကလေးကအလုံးမဖြူစင်တန်ရှင်းအလုံးမလည်းပဲကောင်းမွန်တယ်မြင့်မြတ်ဒါကြောင့်မြတ်စွာဘုရားေးကောင်းမှုကောင်းမှုလို့ပြောခြင်းသတိပဋ္ဌာန်တရား၄ပါးကိုကောင်းမှုလို့ပြောလိုက်လို့ပြောတာဟုတ်လား ဒါကြောင့်ကိုယ်ယုတ်ကာယကြီးကိုဒါဟာယုတ်ကာယကြီးပဲလို့ဘုန်းဘုန်းတို့နော်သိနေဖို့လိုတယ်ပေါ့ယုတ်ကာယရဲ့ပုံမှာအမှန်ကန်အာယုံစိုက်နေဖို့လိုတယ်အဲ့ဒါအာယုံစိုက်တတ်ဖို့မြတ်စွာဘုရားကနော်14ပိုင်းတောင်အိုင်ချပြီးတော့ကာယ ानु ပဒနာသတိပဋ္ဌာန်ကိုလိမ္မာကျွမ်းကျင်အောင်သင်ပေးတယ်လေပထမဆုံးဘယ်နေ့စတင်တော့အာနာပါနာစတင်နော်ဒီယုတ်ကာယယုတ်အစုဝေဒီကိုကောင်ကြီးမှာအလွန်ထင်ရှားတဲ့အပြောင်းလဲကြီးပေါ့ တမင်လို့ယူစရာမလိုတဲ့ထင်ရှားတဲ့အာယုံလိုလဲဆိုနိုင်တယ်ပေါ့နော်ခန္ဓာကိုယ်ကြီးကသူ့ကိုယ်သူရှင်သန်ဖို့အတွက်မသေးဖို့အတွက်မပြည့်စည်ဖို့အတွက်ဒလဇက်စကမလမိနစ်မလလောက်ကင်ဆောင်ရွက်နေတဲ့အလုပ်ကြီးတစ်ခုဘာလုပ်တော့ဝင်လေထွက်လေဝင်အောင်ထွက်အောင်လုပ်နေကိုကလောက်တာမဟုတ်ဘူးငါကလောက်တာမဟုတ်ဘူးသူကလောက်တာမဟုတ်ဘူးဒီယုတ်ကာယအစုကြီးကပဲသူ့အတူအကြောင်းအကျိုးဆက်ဆက်ပြီးတော့လုပ်နေတာဟုတ်လား တဲ့တဲ့ပြောရရင်အဆုတ်တို့ဒါလေချောင်းတို့နှာခေါင်းပေါက်တို့ဒါတွေအကုန်လုံးပေါင်းပြီးတော့ပါတော့လုံနေကြဒီဝင်လေထွက်လေကိုမဝင်အောင်မထွက်အောင်ဘုံတို့အောင့်ထားလို့တောင်ရသလားမရဘူးအိပ်ပျော်နေတဲ့အချိန်လဲသူပုံမှန်ဝင်ထွက်နေတာပဲအလွန်မှလည်းထင်ရှားတယ်ပုံမှန်လည်းသူကဖြစ်နေတယ်သူ့ကိုစိုက်ကြည့်လို့ရှိရင်ကြောင်းလဲနေတယ်ဆိုတဲ့အမှန်တရားကိုသိဖို့လည်းအလွန်တရာမှလွယ်ကူတယ်ဒါကြောင့်မြတ်စွာဘုရားသူ့ကိုခေါင်းကောက်ပြီးတော့ထိတ်ဆုံးကနေပြီးတော့ဟောတာနော်ဒါကြောင့်အာနာပါနကိုဘုန်းတို့အလွန်စိတ်ဝင်စားတဲ့ နော်မြတ်စွာဘုရားကယောက်ျားမြတ်တို့မှတာနဲ့လုံနိုင်တဲ့အလုပ်ဒီလိုချီးမွမ်းပြီးတော့ဟောတယ်ဟုတ်လားဒီအာနာပါနရဲ့အကျိုးတိတံဟောတာရှိတယ်ကာယ ानु ပဒနာတိပဋ္ဌာန်တွေကလည်းနော်ဖယ်ခွာပြီးတော့သူ့ရည်တိတံဟောတဲ့ဒေသနာတွေလည်းရှိနော်အာနာပါနဝင်လေထွက်လေလေးကိုအာယုံဆိုင်အာယုံဆိုင်နေတယ်ဆိုတော့ဘာလို့ဝင်မထွက်မှန်းသိနေတာကိုပြောတာနော်ဝင်မထွက်မှန်းပဲသိနေတယ်တခြားကိုစိတ်ရောက်နေတာမဟုတ်ဘူးဒါတည်းရှင်းအောင်တော့ဘုံမပြောတယ်ဘူးနော် ဝင်လေထွက်လေလေးကိုဘာတော့ဝင်မန်းထွက်မန်းသိနေအစအဆုံးအစအလယ်အဆုံးသိနေတယ်စဝင်လာတယ်ဝင်နေတယ်ပြီးတာဒီလေးအဲ့ဒါလည်းသိနေလိုက်အစအလယ်အဆုံးဆိုတာအကြံပြအဲ့လိုလေးနားလေရသူထွက်လေထွက်တော့မယ်ဆိုရင်လည်းစထွက်သွားတယ်ထွက်နေတယ်ပြီးတော့ထွက်တာလေးအဆုံးတတ်သွားတယ်ဟုတ်လားအဲ့လိုဆိုရင်ဂျားထဲမှာစိတ်ကပြင်းမဲ့ကိုထွက်ဖို့အတွက်အခြေအနေအလွန်နှဲသွားတယ်ပေါ့နော်အဲ့ဒါကိုဘုံဘုံတော့မလုပ်ဖို့လို့လေ့ကျင့်ဖို့လုပ်တယ် အဲ့လိုဝင်လေထွက်လေလေးကိုအစအလယ်အဆုံးတိနေအောင်တခြားကိုစိတ်မရောက်ဘဲနဲ့ဒီမှာပဲစိတ်ကိုဘောနဲ့ကတ်ထားတယ်လို့ပြောနော်ဒီအာယုံပေါ်မှာပဲစိတ်ကိုထားပြီးတော့နေတာကိုအာနာပါနကမ္မထစီးပြန်တယ်လို့ခေါ်အဲ့ဒါမျိုးဆိုပါဗျာအဲ့ဒီအာနာပါနအလုပ်ကိုလုပ်လို့ရှိရင်တဲ့ဒီအတွေးဆိုးတွေကအလွန်မှငြိမ်သက်တော့ဘိုးတို့စိတ်တွေဆင်းရဲတယ်ဆိုတာအတွေးတွေကြောင့်ဆင်းရဲတာဟိုတဲ့တဲ့ပြောရရင်ဆင်းရဲတရားကိုတွေးနေလို့ဆင်းရဲတာပဲဆင်းရဲတရားတွေးတယ်ဆိုတာဘယ်လိုအားတော့ နော်လူချင်းမှုနဲ့တွေးတာမကျေနပ်မှုနဲ့တွေးတာနှိမ့်ဆက်ညှဉ်းပန်းလိုတဲ့စိတ်တွေနဲ့တွေးတာအဲ့ဒါကိုပါခေါ်တော့အတွေးဆိုးတွေလို့ခေါ်တာဟုတ်လားအဲ့ဒီအတွေးဆိုးတွေကစိတ်ကိုပင်ပန်းအောင်ဆင်းရဲအောင်သူကဘာလုပ်နေတော့နှိမ့်ဆက်နေတယ်အနှောင့်အယှက်ပေးနေတယ်ဟုတ်လားအဲ့ဒါကိုဘုံဘုံတော်အာနာပါနကမ္မထစီပြန်ပြီးတော့နေရင်အဲ့ဒီအတွေးတွေကိုလွယ်လင့်တကူဖယ်ရှားပြစ်နိုင်လိမ့်မယ်လို့မြတ်စွာဘုရားဟော။ပို့ပြီးတော့အားရတဲ့အကောင်းတာလား ခန္ဓာကိုယ်ရောစိတ်ရောငြိမ်းအေးလိမ့်အာနာပါနကမ္မဋ္ဌာန်းကိုစီးပြရင်ခန္ဓာကိုယ်ရောစိတ်ရောငြိမ်းအေးသွားလိမ့်နောက်ဆုံးအတိညာအစဉ်စဉ်မြင့်ပြီးတော့မဉ္ဇဉ်ပူညာကိုရလိမ့်မယ်အိမ်မှာချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်ဘယ်လိုဟောလဲဘုန်းဘုန်းတို့မှာနီလန်းကတော့အိုင်မိုင်နိုင်နိုင်ရထားတယ်ဟုတ်လားဒါပါတော့ကောင်းမှုတက်တက်လို့မြတ်စွာဘုရားဟောပြတဲ့သတိပဋ္ဌာန်တရား၄ပါးတွေကမှကာယ ानु ပဒနာသတိပဋ္ဌာန်ကာယ ानु ပဒနာသတိပဋ္ဌာန်14မျိုးတွေကမှ အာနာပါနသတိဟုတ်လားဒါအခြေခံကြလို့ဒါလေးကိုတော့နည်းနည်းလေးဘုံဘုံကဦးစားပေးပြီးတော့ပြောပါနော်ကာနုဝဒနာသတိပဋ္ဌာန်ထဲမှာအာနာပါနသတိပြီးတော့မြတ်စွာဘုရားမှာဟောတော့ဣရိယာပဋ္ဌဟုတ်လားဘုံတော်ဘုရားရှင်သန်နေတယ်ဆိုတာအမူအရာတွေပုံသဏ္ဍာန်ပုံသဏ္ဍာန်တွေပုံစံမျိုးစုံနဲ့ရှင်သန်တာပုံစံအကြံပြင်းဘယ်နှမျိုးရှိတော့၄မျိုးအဲ့ဒါကိုဣရိယာပုတ်ကြီး၄ပါး သွားရင်သွားမယ်သို့မဟုတ်ရက်ချင်းရက်မယ်သို့မဟုတ်ထိုင်ရင်ထိုင်မယ်သို့မဟုတ်တရားဆက်နေရင်တရားဆက်နေလိမ့်မယ်ဒီနီးနီးနဲ့ဘုန်းဘုန်းတို့ရှင်းသန်းနေရဟုတ်လားအဲ့ဒါမြတ်စွာဘုရားသွားရင်လည်းသွားနေတယ်လို့သိလိုက်ပါရက်နေရင်လည်းရက်နေတယ်လို့သိလိုက်ပါထိုင်နေရင်လည်းထိုင်နေတယ်လို့သိလိုက်ပါတရားဆက်နေရင်လည်းတရားဆက်နေတယ်လို့သိလိုက်ပါဒီထင်ရှားတဲ့ပုံစံကြီး၄မျိုးရဲ့အပေါ်မှာအတိရှိတဲ့နေတတိကတ်တဲ့နေနဲ့ထပ်ပြီးတော့သင်ပေးတယ်အဲ့ဒီမှာတော့မြတ်စွာဘုရားဘယ်လိုလေးဟောတော့ဆိုတော့ ကိုဘလို့ပုံစံလေးနဲ့နေနေတယ်အဲ့ဒီနေတဲ့ပုံစံလေးကိုသိနေလို့ပေါ့ဆိုကြပါစို့ထင်ရှားအောင်ပြောရင်ဘုန်းတို့ကိုဖလက်ကလေးထိုင်ပေါ်မှာထိုင်နေတယ်ဆိုကြပါစို့ခြေတော်လေးချပြီးတော့ထိုင်နေတယ်ဟုတ်လားကျုံကျုံထိုင်နေတာလည်းမဟုတ်တင်မလေးခွေထိုင်နေတာလည်းမဟုတ်နော်ဥပုံသဏ္ဍာန်လေးကလျောင်းဆက်နေတာလည်းမဟုတ်နော်နှီးပြီးတော့တက်တာအောင်လေးပဲထိုင်နေအိတ်နေတာလောက်ကြီးတော့လည်းရှော့ချတာလည်းမဟုတ်ဟုတ်လားဘလို့ပုံသဏ္ဍာန်ပဲဖြစ်ဖြစ်အဲ့ဒီလိုလေးဖြစ်နေတဲ့အနေအထားလေးကိုသိနေဖို့ပဲ ကိုယ်ခန္ဓာကိုယ်ကဘလို့ပုံသဏ္ဍာန်လေးဖြစ်နေတယ်လဲဆိုတာလေးကိုသိနေဖို့ပဲတက်တောင့်တက်တာလေးပဲဟုတ်လားအဲ့ဒါဘာခေါ်တော့ဣရိယာပဋ္ဌာန်နော်ဣရိယာပုတ်တွေကိုတတိထားတာပေါ့ဟုတ်တယ်လွယ်တယ်လို့မထင်နဲ့နော်ဟုတ်လားခုနကသွားနေတယ်သွားတာသွားနေတာသွားနေတဲ့နေရာမှာစိတ်မရှိဘူးထိုင်းနေတယ်ထိုင်းတာထိုင်းနေတာထိုင်းနေတဲ့နေရာမှာထိုင်းနေတဲ့အနေအထားမှာစိတ်မရှိဘူးတွေးနေတာတွေးနေတာ哦ပြောရရင်သတိပဋ္ဌာန်တရားတွေဆိုတာက အတွေးတွေကိုဘယ်ပုံစံနဲ့နော်ထိမ့်ချုပ်မလဲနော်အတွေးတွေကိုကောင်းမြတ်တဲ့အရာဘလို့အရာနဲ့အစားထိုးမလဲအဲ့ဒါကိုမြတ်စွာဘုရားရိုးရှင်းရှင်းသင်ပေးတယ်လို့ဆိုနိုင်ဘူးလားဒီခန္ဓာကိုယ်ပေါ်မှာပဲစိတ်ထားတဲ့နည်းနဲ့ဘလို့လားတဲ့အတွေးတွေကိုဖေရှားဖို့ကြိုးစားတာအတွေးတွေနေရာမှာအတိတွေရောက်လာအောင်ကြိုးစားတာအဲ့ဒီအတိတွေကနေပေါ်တစ်ချက်ကိုယ့်ရဲ့စိတ်ကိုမြင့်တင်သွားမှာဟုတ်လားဣရိယာပဒပြီးတော့မြတ်စွာဘုရားကသင်ပေးတော့တာမစင်ကြ ဟုတ်လားတမ္ပတိညဆိုတာနော်ဘာလေးပဲလှုပ်လှုပ်ဘာလေးပဲပြောပြောအဲ့ဒါရဲ့အပေါ်မှာသတိရှိအသေးစိတ်ကလေးတွေပေါ့အဲ့ဒီမှာတော့မြတ်စွာဘုရားဘလို့သင်ပေးတော့ရှေ့တဲတဲနောက်ဆုတ်တဲတဲတဲကြည့်တယ်တစောင်းကြည့်တယ်ငုံတယ်မော့တယ်ကိုွေးတယ်ဆန့်ပြောဆိုတယ်တိတ်တိတ်နေတယ်စားတယ်တောက်တယ်ဟိုကြင်ကြီးကြင်ငယ်စွန့်တယ်အဝတ်စားတွေကိုဝတ်တယ်အိတ်တယ်နိုးတယ်ဘာမှမကြံဘူးတဘွားမှာဘလို့ပုံစံလေးနဲ့ရှင်းနေတော့သူကဣရိယာပုတ်တယ်ပို့ပြီးတော့မလုပ်တော့သေးစိတ်သွားတယ် အဲ့ဒါကိုမြတ်စွာဘုရားဘာလေးပဲပြုတ်ပြုတ်ဘာလေးပဲလှုပ်လှုပ်အဲ့ဒါရဲ့အပေါ်မှာတတိတမစင်ရှိရမယ်ဒါရဲ့အပေါ်မှာအတိရှိရမယ်ဥကြတော့နည်းနည်းပို့ပြီးတော့ကျေပြတ်တယ်တခုခုလှုပ်တော့မယ်ကြည့်တော့မယ်ဆိုရင်ဒါအကျိုးရှိလားမရှိလားဝေဖန်စီတဲ့ဒါတွေပါလာတယ်ပေါ့နော်သို့တော့တကယ်တတိပဌာန်လက်တွေ့လုပ်ငန်းစဉ်နဲ့လုပ်ပြီးဆိုရင်တော့ဘလို့အနေထားပဲဖြစ်နေနေအဲ့ဒီအနေထားလေးကိုလိုက်သိပြီးဖို့ပဲသူကသဘောပေါက်ရလားအင်းဒါပါလို့တာတော့နော် ကုသိုလ်ကုသိုလ်လို့ကောင်းကောင်းမွန်မွန်ပြောကျင်တယ်ဆိုရင်သတိပဋ္ဌာန်တရား၄ပါးကိုပြောလိုက်ပါလို့မြတ်စွာဘုရားအလုံးချီးမွမ်းပြီးတော့ဟောခဲ့တဲ့ကုသိုလ်ကောင်းမှုကြီးကိုယ်တန်တန်မှာဆင်ဆက်မပြတ်ဖြစ်ဖို့လောက်ကင်ဆောင်ရွက်နီးဒါမသိလို့မရဘူးဒါတွေကိုပြောနေတာဟုတ်လားအာနာပါနာပြီးတော့ပါတော့ဣရိယာပဒဣရိယာပဒပြီးတော့သံသင်ညာသံသင်ညာပြီးတော့ပါလာတော့ပတိကူလမနတိကာရဒီရုပ်စုဝေးကြီးဟာအနတ်မကောင်းသောမတန့်ရှင်းသောမစင်ကြယ်သောအရာတို့ရဲ့အစုဝေးများတာ ဖြစ်တယ်လို့အတိအမှတ်ပြုပြီးတော့နေတာဟုတ်လားကျွန်းရှာဆက်စုပ်ွယ်တို့ရဲ့အစုဝေးလို့သိပြီးတော့နေတာကိုယ်ခန္ဓာပဲဖြစ်ဖြစ်သူ့ဘာခန္ဓာကိုယ်ပဲဖြစ်ဖြစ်နော်အနံ့မကောင်းဘူးနော်အဲတန်ရှင်းစင်ကြဲတဲ့သဘောမရှိဘူးဘယ်နာလေးကိုပဲကြည်လိုက်ကြည်လိုက်နော်အကုန်လုံးပေါင်းချုံပြီးတော့လှုပ်ထားလို့တာလေမျက်စိလဲထွက်သွားတယ်နော်စိတ်ကစိတ်ကမျက်စိလဲပြီးတော့ဘလူလေးပဲဝါလေးလို့ထင်သွားတာ တကယ်သူ့ကိုခွဲခြမ်းစိတ်ဖြာဝေဖန်ကြည့်မယ်ဆိုလို့ရှိရင်ဒါမတန်ရှင်းသောမစင်ကြယ်သောသဘာဝတရားတွေရဲ့အစုဆိုတာအလွန်မှမထင်ရှားဘူးလားအဲ့ဒါကိုမြတ်စွာဘုရားအုံနဲ့နဲ့နှစ်ပိုင်းပိုင်းပြီးတော့သင်ပေးတယ်အဲ့ဒါကိုနားလည်ဖို့နော်ဆံပင်ဝိညာဉ်ဆံပင်လေးကြီးကွက်ပြီးတော့တပင်လေးကြည့်ကြည့်လိုက်နော်အောက်ကျွတ်ကြနေတဲ့ဆံပင်ကိုကြည့်ကြည့်လိုက်စိတ်ထဲမှာမထိခြင်းဘူးလက်နဲ့မထိခြင်းဘူးကောင်းမွန်လာနေနေတာဟုတ်လားအောက်ကျွတ်ကြသွားရင်လက်နဲ့သိမ့်မထိခြင်းဘူးဟုတ်လား စပင်မွေးခြင်းခြေသည်လက်သည်သွားအရေးအသာအကျော်အယိုရိုးတွင်ခြင်းသည်အညွတ်နှလုံးအသည်အမြည်ဖြင့်ဆိုဥမဥသိစာတစ္စာအုံနောက်တိကြီးတလိပ်မြည်သွေးချွေစီကဲမျက်ရည်စီစီတွေနှက်စီခြင်းကဲဟုတ်လားအဆိုင်ခဲလွန်ခဲ့တဲ့ပထဝီဓာတ်လွန်ခဲ့တဲ့ကုဋ္ဌာသ20နော်အရေးဓာတ်အဘောဓာတ်လွန်ခဲ့တဲ့ကုဋ္ဌာသ12မျိုးအဲ့ဒီအရေးတွေအဖက်တွေသူ့နေရာနဲ့သူမျှတအောင်ပေါင်းဆက်ပြီးတော့တိဆောက်ထားတဲ့ ရုပ်ကာယအစုဟုတ်လားအဲ့ဒါကိုမြတ်စွာဘုရားဘယ်လိုသင်ပေးတော့နော်အိတ်ကြီးတစ်လုံးထဲမှာစံဒီသဘာတွေပြောင်းနေနှမ်းနေပေးတွေအစုံထည့်ထားတယ်ထည့်ပြီးတော့အဲ့ဒီအိတ်ကြီးကိုအဝနဲ့စုစည်းထားတယ်ဒါကိုမျက်စိအမြင်ရှိတဲ့လူတယောက်ကအဲ့ဒီအိတ်ရဲ့အဝကိုခြေထားတဲ့ကြိုးရှည်ပြီးတော့တဲ့တဲ့လက်လိုက်ပြီးတော့ကြည့်တယ်ဒါကတော့ဆံမဲဒါကတော့သဘာပဲဒါကတော့ပြောင်းမဲဒါကတော့နှမ်းမဲလို့ကြည့်တယ်အဲ့ဒီလိုမကြည့်ခင်တော့ဝေးရကြည့်တော့အိတ်ကြီးတလုံးဘာပဲထည့်ထားတယ်လို့ညာတွေပဲထည့်ထားတယ်လို့ အထင်မှားနေတယ်မမှန်ကန်ကန်မမြင်ရအိတ်ဖြေကြည့်လိုက်တော့မှအော်ဒါဆံကိုဒါသဘာကိုပြောင်းကိုနှံ့ကိုသိရအဲ့ဒီဥမာပေးတယ်မြတ်စွာဘုရားကကန္နာကိုဆိုတာအထက်ထဲကမတန်ရှင်းသောမစင်ကြဲသောအရာလေးပြည်နေအောင်ထည့်ထားတယ်အိတ်ကြီးတစ်လုံးအဘောကအိတ်ဆိုတာအရေပါလေးနဲ့အုပ်ထားတဲ့သဘောအဲ့ဒါကမှထပ်ပြီးတော့အယောင်သွေးစုံတဲ့အဝတ်အစားတွေနဲ့ထပ်ပြီးတော့ပုံတာထုတ်တာအဲ့တော့အတွင်းမှာရှိတဲ့အရာတွေဘုံတော့မှန်မှန်ကန်ကန်မမြင်ရတော့ဘူးဒါကြောင့်မြတ်စွာဘုရား အဋ္ဌိနာဟာရုတံယုတ်တော်ဒဇမန္တဝလေးပေါ့စဝိယကာယောပဋိစ္စံတော်ယထာဘုဒ္ဓနာတိတတိဟုတ်လားအယိုးကိုအမာကနေရာမှာထားပြီးတော့စိုက်ဆောက်တီဆောက်ထားတဲ့နော်ဒဇမန္တဝလေးဘနောနော်အကျိုးတွေနဲ့ဖွက်ရှက်ထားတဲ့အသာအသွေးနဲ့လိမ့်ကြံထားတဲ့အဋ္ဌိနာဟာရုတံယုတ်တော်အယိုးအကျိုးနဲ့တီဆောက်ထားတယ်ဒဇမန္တဝလေးဘနောအသာအသွေးဖြင့်လိမ့်ကြံထားတဲ့သဝိယကာယောပဋိစ္စံတော် ရေသူရေပါနဲ့အုပ်ပြီးတော့တိဆောက်ထားတဲ့ခန္ဓာအိမ်အဲဒါရေပါလေးနဲ့လည်းအုပ်လိုက်အောင်နော်အယောင်သွေးကအမျိုးမျိုးဖြစ်သွားတဲ့အဝါရောင်လေးလားအဖြူလေးလားအညိုလေးလားအမျိုးမျိုးပေါ့နော်အဲအဲ့ဒီမှာဘလို့ဖြစ်ကုန်လို့ယထာဝုတဏဒိဋ္ဌိဟုတ်ဒီအတိုင်းမှန်ဒီအတိုင်းအတွင်းကအရာတွေကိုမမြင်ရတော့ဘူးတဲ့ဟုတ်လားဒါပါလေမြင့်မြတ်သောနေနီတနည်းအားဖြင့်ကောင်းမှုကိုဆောင်းနေတာဆောင်းတာမှအကောင်းဆုံးကောင်းမှုကိုဆောင်းနေတာဟုတ်လား ကိုခန္ဓာကိုအာယုံဆိုင်ပြီးတော့ဒီမတန်ရှင်းမစင်ကြဲတဲ့အရာတွေအရှူဝေးပုဂ္ဂိုလ်တ attva လည်းမပါငါလည်းမပါသူလည်းမရှိဘယ်သူခန္ဓာကိုယ်ဖြစ်ဒီတိုင်းပဲအဲ့လိုသာအမြင်ရှင်းပဲဆိုရင်သူများကိုထင်သေးတာကိုယ်ကိုယ်ထင်ကြီးတာအမြင်လျှော့ချရမလို့အလိုလိုပဲဖြစ်သွားမှာလို့ရှုံးနေသွားမယ်အကုန်လုံးအတူတူကြီးပဲဘာတွေတူးနေတာတော့ဘာမှအသုံးမကျတဲ့တန်ဖိုးမရှိတဲ့အရာတွေရဲ့အရှုဝေးကြီးတူးနေတာတကယ်လားသူ့ထက်လည်းကိုဘာမှမတားဘူးကိုယ့်ထက်လည်းသူလည်းဘာမှမတားဘူးဇူးမှထင်ကြီးသေးရမရှိသလို ကိုကိုကိုလည်းထင်ကြီးစရာမရှိဘူးအလုံးမညီမျှတဲ့စိတ်ထားနဲ့နေနိုင်တယ်လို့ဆိုနိုင်ဘူးလားအဲ့ဒါကြောင့်မြတ်စွာဘုရားကောင်းမှုကောင်းမှုလို့ပြောရင်သတိပဋ္ဌာန်တရား၄ပါးကိုပြောလိုက်လို့ပြောတာဟုတ်လားကိုယ့်ရဲ့စိတ်ဘလောက်မြင့်မြတ်သွားတယ်ဘလောက်တန့်ရှင်းသွားတယ်ဘလောက်စင်ကြယ်သွားတယ်ဘလောက်ကောင်းမှုကြီးဖြစ်သွားတယ်ဆိုတော့ကိုယ်တိုင်ခံစားလို့ရလူတန်းနေတဲ့အချိန်မှာဖြစ်တဲ့ကောင်းမှုမျိုးတွေအများကြီးတာတယ်စဉ်းစားကြည့်စဉ်းစားကြည့်ဟုတ်လားအလွန်မှတန့်ရှင်းတဲ့ ဒါကြောင့်မြတ်စွာဘုရားကောင်းမှုတက်တက်တခြားဘာမှမရောဘူးလို့အဲ့လိုခေါ်တာဟုတ်လားဒါကြောင့်ကောင်းမှုဆောင်လို့ပြောလိုက်တိုင်းဒီဒေသနာကိုဘုန်းဘုန်းတို့ကမှတ်မိစေခြင်းနဲ့ပေါ့နော်အဲအာနာပါနာဣရိယာပဋ္ဌသမဇင်ညခုပတိကူလမနတိကာရဟုတ်လားပြီးတော့ပါဟောတော့ဓာတုမနတိကာရတက်ကြီးလေးပါးရဲ့အစုအဝေးဒါကနဲ့နေတယ်နည်းနည်းနားထောင်ကြည့်ဟုတ်လားဓာတုဆိုတာအတ္တနောတဘာဝံဓာရီတီတီဓာတု ကိုယ်သဘောကိုရှောင်းနေတာဘယ်သူမှသူ့ထဲကိုဝင်ဆွတ်ပြလို့မရဘူးသူ့လမ်းစဉ်သူသွားနေတာဟုတ်လားအဲ့ဒါကိုဓာတုကိုခေါ်ဓာတ်ပေါ့နော်အဲ့ဒီဓာတ်ကရုပ်ဓာတ်ကြီးကအမာခံဓာတ်ကြီး၄မျိုးအမာခံဓာတ်ကြီး၄မျိုးပထဝီအာဘောဒေဇောဝါယောဟုတ်လားအဲ့ဒါကိုဘုန်းဘုန်းတို့သဘောလေးပဲလို့နားလည်ဖို့လိုတယ်နော်မာတယ်ပြော့တယ်နှုတယ်ကြမ်းတယ်ဆိုတာကပထဝီပဲကိုယ်ခန္ဓာကိုစန့်ကြည့်လိုက် မာသလားပြောသလားနှုတ်သလားကြံသလားတမျိုးမျိုးဆိုရင်အဲ့ဒါဘာကိုတွေ့တယ်လို့ခေါ်ပါတော့အထူးကိုတွေ့တယ်လို့ခေါ်ရဟုတ်လားပူတယ်အေးတယ်ပူတာနဲ့အေးတာကြားထဲမှာအမျိုးမျိုးရှိတယ်အပူကလည်းဘယ်လောက်ပူတာတော့အေးကလည်းဘယ်လောက်အေးတာတော့မအပူအေးဆိုတာကလည်းဆက်ဆက်အပူရော့သွားတာကိုပဲအေးတယ်ပြောနေတာဟုတ်လားအခုဘုံမလို့လေးတိုက်လို့အေးနေတယ်မလေးအေးလိုက်တာဒါထက်အပူရော့သွားမယ်ဆိုရင်ဒီဟာကိုအေးတယ်လို့ပြောတာကိုနှွေးတယ်လို့ပြောရမှာ သူ့တဲ့အေးတာနဲ့ရှင်လိုက်ရင်ဒါအနှွေးဖြစ်သွားမှာသဘောပေါက်ရင်လားသူ့တယောက်တည်းသူ့တစ်ခုတည်းတုန်းကတော့ဘယ်လိုပြောတာအေးတယ်လို့ပြောနေတာအခုတုံညဒီလောက်မြန်ဒီနာရောက်လာမှရှင်ဘယ်လိုလဲဟာစောစောကနှွေးလိုက်တာကွာလို့ပြောမှာဟုတ်လားဒါပါတော့တေဇောဓာတ်တဘာဝဟုတ်လားအဲ့ဒါလိုပဲဘုံဘုံတို့တုံကန်နဲ့လှုပ်ရှားတယ်နော်အာသဘောမျိုးဒါလေးဓာတ်နော်ပြီးရင်ပါတော့ဖွဲ့ရှိတယ်ယိုရှိတယ်ဆိုရင် ပေါင်းစုထားတယ်ပေါင်းစုခြင်းတဘာဝတဘာတော့ရေဓာတ်ဟုတ်လားအဲ့ဒီဓာတ်ကြီးလေးပါအမာခံနဲ့တိဆောက်ထားဒီခန္ဓာအိမ်ကြီးဘုဂ္ဂတတ္တဝါမဟုတ်ဘူးဒီဓာတ်ကြီးလေးပါရဲ့အစုအဝေးမြင်းစံဘုံတို့ကြည်လိုက်တိုင်းဒီဓာတ်တဘာဝလေးမျိုးတစ်မျိုးမျိုးကိုဘုံတို့ထင်ရှားရှားတွေ့ရလိမ့်မယ်တစ်ချိန်မှာဒီဓာတ်ကြီးလေးပါမညီမမျှဖြစ်ပြီးတော့ဘုံတို့ရုပ်အစုကြီးဟာပျက်စီးရလိမ့်မယ် ရုပ်စုကြီးပျက်စီးကနေမှကြီးကျယ်တဲ့ဒုက္ခဝေဒနာတွေကိုလည်းဖြစ်စေလိုက်မယ်နော်ရုပ်ဓာတ်နဲ့ဝေဒနာဓာတ်နဲ့ဆက်ဆက်နေတယ်ဆိုတာကိုမြင်တဲ့ရမယ်နော်အဲ့တော့ရုပ်ဓာတ်ကလည်းဒီဓာတ်ကြီးလေးပါဒီဓာတ်ကြီးလေးပါပျက်စီးတော့မယ်ဆိုမပျက်စီးသေးခင်မှာသူမလုပ်မလို့ဖောက်ပြန်တယ်ဖောက်ပြန်တယ်ဆိုတာကဟိုလူပြောတာမဟုတ်ဖောက်ပြန်တယ်ဆိုတာဟိုအတိုးအယော့သဘောတွေကိုပြောတာနော်ဆုပ်ယုပ်သွားတာတိုးတက်လာတာသူ့အတူညီမျှမှကောင်းတယ်ဘယ်ဟာမှတိုးရင်လည်းမကောင်းဘူးယော့ရင်လည်းမကောင်းဘူးသဘောပေါက်လား အခုလေးတွေဝုန်းနဲ့တိုက်နေတယ်မကောင်းဘူးနေရခက်တယ်နော်လေးမရှိတော့ဘူးဆိုရင်ဘယ်လိုလုပ်သိမှာဟုတ်လားအဲ့ဒီကြမှာပိုးဆိုးမှာနော်အဲ့တော့မရှိရင်လည်းရုပ်ရုပ်လျော့ရင်လည်းမကောင်းဘူးတိုးရင်လည်းလွန်းနေရင်ဘယ်ဟာမှမကောင်းဘူးလို့ပြောတာဓာတ်ကြီးလေးပါညီးမြနေမှာဟုတ်လားအဲ့တော့မြတ်စွာဘုရားဘယ်လိုဥမာပေးတော့မွေကြီးလေးကောင်လို့ဥမာပေးရနော်ဓာတ်ကြီးလေးပါကိုမွေကြီးလေးကောင်အလွန်အစိတ်ပြင်းတယ်နော်နည်းနည်းရော့တော့တာနဲ့နည်းနည်းတိုးလာတာနဲ့ လိမ့်နေအောင်ခံရလိမ့်မယ်။ဘိုက်ထဲမှာစာမကြီးလို့လေတွေကထိုးပြီးဆိုရှိလို့ပြောတယ်။အာဘလို့မှကိုနေလို့မရတော့ဘူးတခါလေလူလိမ့်နေရတာပါလေဓာတ်တွေဟောက်ပြန်တာပေါ့နော်။အာပထဝီဓာတ်တွေတခါလေလွန်ခဲ့ဆိုတော့နောက်ကျိုးတွေတက်တယ်လုတ်ပေါင်းနှိပ်ကြည့်တာတကယ်ကိုမားထောင်နေတဲ့ပုတ်ကြီးကဟုတ်လား။အကုန်လုံးခေါင်းတွေကိုက်ဘာမှနေလို့ကိုမရတော့ဘူးပေါ့နော်။ဒါတစ်မျိုးအာပူလောင်နေပြီဆိုတော့လည်းပဲကရေခဲတွေဥပ္ပအောင်ဘာတော့ညောင်းတဲ့ဒုက္ခတွေရောက်ကြရတာပေါ့ဟုတ်လား။အဲ့ဒါမြတ်စွာဘုရား ဒီညီမျှနေရင်ချမ်းသာမှုကိုဖြစ်စေတယ်တနည်းအားဖြင့်ဆင်းရဲနေတယ်ပေါ့မညီမျှဘူးဆိုတာနဲ့ဒုက္ခတွေအကြီးအကျယ်ဖြစ်တော့တာဒါပါတော့တက်ကြီးလေးပါးရဲ့အစွမ်းဟုတ်လားအဲ့ဒါဘဝဆိုတာအဲ့ဒီတက်ကြီးလေးပါးရဲ့အစွအဝေးအဲ့ဒါကိုနားလည်အောင်ကြည်တဲ့အဲ့ဒါကိုမြတ်စွာဘုရားဥပမာဘလို့ပေးတော့ပฏิဝဒနာတုတ်ထဲမှာနွားတဲ့ကောင်ကိုနွားသက်သမားကနော်ကြွဉ္ကျင်ကျင်လိမ်မှာတတ်အဲ့တော့အရေးဆုံးအရေးတခြားသားတခြားအယူတခြားကလေးသားတခြား ရောက်ပြီဆိုတော့အကုန်လုံးရောမရောဘူးလေသေရလည်းသေရနေရသွားပေါ့အယိုးကလည်းအယိုးနေရသွားဟုတ်လားအသားကလည်းအသားဘုံနေရသွားကလေးစားကလေးစားနေရသွားဥတွေကဥတွေနေရသွားဟုတ်လားအဲ့ဒါအသားဝယ်သွားတဲ့လူဈေးထဲရှောက်ကြည့်အမေရိုးပြုတ်လေးတောက်ချင်တယ်ဆိုတော့အယိုးရှာမှာပေါ့ဟုတ်လားအသားဘုံကြီးတွေ့လဲအသားဝယ်မယ်သူကြိုက်တာရှာမယ်ပေါ့အဲ့လိုသူအသားတွေတွေ့ပြီကလေးစားတွေတွေ့ပြီအယိုးတွေတွေ့ပြီအဲ့ဒီလူစိတ်ထဲမှာဟဲ့ဒါကြီးကနမကြီးပဲဒါကြီးကနထီကြီးပဲဆိုတဲ့အမြင်ရှိသေးသလား မရှိတော့နွားဒီကိုစိတ်မရောက်တော့ဘူးဘာပဲရောက်အသားပဲစိတ်ရောက်ဟဲဒါတွေအယွတ်တွေများလိုက်တာနွားမမြင်ရတော့ဘူးဟုတ်လားအယွတ်အယွတ်ပဲမြင်ရနော်အယွတ်တွေဖယ်ပေးပါဦးဒါပါလေကွဲပြားတော့သူ့စိတ်ထဲမှာနွားဆိုတဲ့အမြင်မရှိအဲ့ဒါလိုမျိုးမြတ်စွာဘုရားဥပမာပေးတာကိုကိုကိုကြည့်တယ်ဓာကြီးလေးပါပဲတိတန့်တွေ့အောင်ကြည့်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ပြောက်အောင်ကြည့်ဟုတ်လားနွားဆိုတဲ့အမြင်ပြောက်အောင်ကြည့်အသားဆိုတဲ့အမြင်ရောက်အောင်ကြည့် ဒါဥမာပြောတာနော်အသားသွားပါတယ်သူကသူကသူဒီဒီဒီအသားဘုံကြီးကနနီကြီးတတ်ထားတာပဲဖြစ်ဖြစ်နည်းနည်းကြီးတတ်ထားအဲ့ဒါသူစိတ်ဝင်စားဟုတ်လားနော်အပိန်လားအဝါလားလဲစိတ်ဝင်စားဘူးသူစိတ်ဝင်စားတာပါနော်အသားပဲဟုတ်တယ်မဟုတ်လားအဲ့လိုပဲဘုံဘုံတို့ခန္ဓာကိုယ်ကြီးကိုဘုံတို့ကဓာကြီးလေးပါးကိုတိတန့်ကွက်ပြီးတော့မြင်အောင်ကြိုးစားရမှာပေါ့နော်ဒါပါတော့ကောင်းမှုဆောင်ဆိုတဲ့အပိုင်းလေးကိုကြည်ကြည်ပြန့်ပြန့်ဝေဖန်ကြည့်တာပေါ့ ဟုတ်လားဒီလိုလုပ်နေလို့ရှိရင်ဒီလိုစဉ်းစားဆင်ခြင်နေလို့ရှိရင်ကောင်းမှုဖြစ်တယ်ကောင်းမှုမှဘာကောင်းမှုလို့နော်အကောင်းမွန်ဆုံးကောင်းမှုဖြစ်နေတယ်လို့ဆိုနိုင်မို့လားဆိုနိုင်တယ်နော်ကာတုဝဒနာသတိပဋ္ဌာန်၅မျိုးရှိတာနော်အဲ့ဒါပြီးတော့မြတ်စွာဘုရားနော်နဝတိပတိကာယပပ္ပခန္ဓာကိုယ်ပျက်စီးပြီးတဲ့နောက်မှာကျဉ်ကျဉ်ထန်ထန်ဖောက်ပြန်ပြောင်းလဲတဲ့အခြေအနေကိုမျိုးဟုတ်လား နောက်ဆုံးအယိုးလေးကနေအမှုန့်ဖြစ်သွားအဲ့ဒီအခြေအနေကနောက်ဆုံးပေါ့တိပိကာကတော့ဒီတိုင်းပြစ်တာပဲဆိုလို့ရှိရင် तू ကရောင်းလာမယ်ပေါ့နော်ပြီးရင်အယောင်လေးပြောင်းမယ်ပေါ့ဟုတ်လားပြီးရင်အကုန်လုံးတဲတဲရတွေအရေးပြောပြီးတော့ပေါက်ထွက်ကုန်မယ်ပေါ့နော်နောက်ဆုံးအယိုးကြံမယ်ပေါ့ဟုတ်လားအဲအဲ့ဒီအယိုးကနောက်ဆုံးအမျိုးမျိုးဆွေးမြေ့ပြီးတော့ဒါဒီယုတ်ခန္ဓာရဲ့ရှစ်ဆက်ရမယ်အနာကလမ်းစဉ် ဒါပေမဲ့ဘုန်းတော်အဲ့ဒါကိုထင်ထင်ရှားရှားပဲမြင်ဘူးသူ့သဘာဝကိုအခုလိုတော့ဆိုတော့လောင်းနေမြောက်သားဖြစ်မီးရှို့ပြလိုက်ကြတာကိုအခုဒီနေ့မေတော်ကြီးတောင်မှမီးရှို့တော့အယူကလေးနှစ်ခဲခြံထားပါအောင်နောက်ဂူလေးပါလေးတည်ရင်လောအောင်အဲ့ဒါကြည်ရင်လည်းလုံးဝပျောက်သွားတယ်နော်ရှားဘယ်မှာမှရှားလို့မရတော့ဘူးမိမရှို့တဲ့ခင်တော့တော့အော်ငါအမေခေါင်းထဲမှာကြည်သန်းအိပ်ပျော်နေတဲ့အတိုင်းပဲကြည်ရတယ်ဟုတ်လားအခုအဲ့လိုမျိုးတော့ဘုံဘုံတို့မြင်ရင်လို့ မမြင်ရတော့ဘယ်တော့မှမတွေ့ရတော့ဘူးလက်စလက်နာလေးတော့မကြံတော့ဘူးဒါအယိုးလေးကိုနည်းနည်းလေးကြံအောင်ရှို့ထားလုံးဝပြပြအောင်ရှို့လိုက်မှဆိုရင်ဒီချိန်မှာဘာမှကိုရှာလို့မရတော့ဘူးဟုတ်လားဒါယုတ်ကာယရဲ့เนาะအနာဂတ်မှာเนาะတွေ့ရကြုံရမယ်အခြေအနေမှန်ပဲဟုတ်တယ်မို့လားအဲ့ဒါတွေဟာတရားပဲမှန်ကန်မှုเนาะတရားဆိုတာမှန်တာကိုပြောတာเนาะလူညင်းနိုင်တော့ဒီယုတ်ခန္ဓာရဲ့ နော်ဖြစ်စဉ်ဟာဒီတိုင်းပဲဆိုတာဘယ်သူညင်းနိုင်ကြတော့ဘူးမှမညင်းနိုင်ဘူးအဲ့ဒီမှန်တာကိုသိတာကိုဘာခေါ်တာတော့တရားသိတယ်ခေါ်တာပဲလေဟုတ်တယ်မဟုတ်လားအဲကာယ ानु ဝဒနာဘယ်နှမျိုးတော့14မျိုးနော်အဲကာယ ानु ဝဒနာပြီးတော့ပါတော့ဝေဒနာ ानु ဝဒနာခံစားမှုတွေကိုသတိထားတယ်နောက်ပြီးတော့စိတ်ဓာ ानु ဝဒနာစိတ်တွေကိုသတိထားတယ်ဓမ္မ ानु ဝဒနာအမြင်တာကြားတာနားယူတာစသောက်တာတွေ့ထိတာတွေ့ကြံတာဟုတ်လားခန္ဓာရဲ့ ဒီအသေးစိတ်အကြောင်းအကျိုးဆက်ဆက်ဖြစ်ပေါ်ပြောင်းလဲနေတဲ့သဘာဝတရားလေးတွေကိုပို့ပြီးတော့ကြည်ကြဲကြဲကြဲကြဲကြဲပြက်ပြက်နူးနူးညံ့ညံ့တိမ်တိမ်မွေ့မွေ့သိအောင်ကြိုးစားဒါအကြံဉာဏ်လေးဘုံဘုံပြောပြတာဟုတ်လားတွေ့တာပါတော့သတိပဋ္ဌာန်တရား၄ပါးကာနုဝဒနာသတိပဋ္ဌာန်ကိုအရင်ကျွမ်းကျင်တဲ့နယ်နော်ကာနုဝဒနာကျွမ်းကျင်သွားလို့ရှိရင်ဟိုဘက်ကစိတ်ဓာတ်နုပါစိတ်ရဲ့အကြောင်းတွေဝေဒနာရဲ့အကြောင်းတွေစိတ်ရဲ့အကြောင်းတွေအလိုလိုထင်ရှားလာပါဟုတ်လားအဲကာယနုဝဒနာသတိပဋ္ဌာန်ထဲမှာပါတကယ်ဘုံဘုံတို့လက်စုပ်လိုက်ကအမြဲမပြတ် ဒါလေးကိုဟိုပင်တိုင်းကမ္မထတရားလေးတစ်ခုအနေနဲ့နော်ကိုယ်တန်တန်မှာမြဲမပြတ်ဖြစ်စေတဲ့တဘာဝတရားကမ္မထတရားဘာဖြစ်မဲ့တင်တော့အာနာပါနဟုတ်လားဒီဝင်လေထွက်လေလေးကိုအာယုံစိုက်တဲ့အလေးအကျင့်လေးကိုဘယ်လိုဣရိယာပုမျိုးလေးပဲနေနေလုပ်နိုင်အောင်ကြိုးစားအောင်နော်ဒါပါလုပ်တာတော့ကောင်းမှုဆောင်ဆိုတဲ့အဆုံးအမကိုဘုန်းဘုန်းတို့လိုက်နာကျင့်သုံးတာဟုတ်လားအဲအဲ့ဒါမြတ်စွာဘုရားကကောင်းမှုကိုဆောင်ရွက်ခြင်းအောင်ဘယ်လိုမျိုးများပြောပြပြီးတော့တိုက်တွန်းတာတော့ ဘုန်းတို့သင်္ကုတ္တပါဠိတော်တတကနိပတ်ထဲမှာမေတ္တာတုတ်တံဆိုတာရှိတယ်နော်မာဘိခွေပုံညာဘာဟိတယဟန်တို့ကောင်းမှုကိုမကြောက်ကြနဲ့ဒုက္ခတေတံအဓိဝဆနံယတိတံပုံညာနိကောင်းမှုဆိုတာချမ်းသာဒုက္ခရဲ့နာမည်ဖြစ်တယ်လို့လူရင်းဘုန်းဘုန်းတို့အတ္တဝါတွေလူလားတောင်းတတဲ့အရာကိုပြပြီးတော့မြတ်စွာဘုရားတိုက်တွန်းတာသတိထားမိလားနော်တတ္တဝါတွေတောင်းတတဲ့လူရင်းအရာကဘာလဲ ချမ်းသာမှုပဲလေဟုတ်တယ်မို့လားချမ်းသာကိုနှမျိုးခွဲမယ်ကိုချမ်းသာစိတ်ချမ်းသာဟုတ်လားကိုမချမ်းသာရင်စိတ်ကလည်းတခါလေးမချမ်းသာနိုင်ဘူးစိတ်မချမ်းသာရင်လည်းကိုယ်ကလည်းပဲမချမ်းသာနိုင်ဘူးစိတ်ဖောက်ပြန်ရင်ရုပ်ပါပါဖြစ်သွားတော့ဒုက္ခရောက်နော်အဲ့တော့ဒီကိုချမ်းသာမှုစိတ်ချမ်းသာမှုဟာအကြီးအကျယ်ပဲဖြစ်နေတော့ဆက်ဆက်နေတယ်အဲ့ဒီချမ်းသာမှုတွေကိုဘုန်းဘုန်းတို့တွေကလိုလားကြတယ်တောက်တကြတယ်သူ့ရဲ့ရှင်သားမှာ ဆင်းရဲဒုက္ခကိုမလိုချင်ဘူးဆိုတာကအခြေခံပါပြီးသားနော်ဒါမြတ်စွာဘုရားဒီမှာကောင်းမှုကိုပြုကျင်စိတ်ပေါက်အောင်ဘယ်လိုတိုက်တွန်းတာလဲကောင်းမှုဆိုတာချမ်းသာဒုက္ခရဲ့နာမည်လို့လိုရင်းပြောတာဟုတ်လားချမ်းသာခြင်းဘာလို့အောင်မှာလဲကောင်းမှုဖြစ်အောင်လုပ်အောင်ဒါနရှိတယ်သီလရှိတယ်သမာဓိရှိတယ်ပညာရှိတယ်ဟုတ်လားအခုပြောနေတဲ့တက်တက်ကောင်းမှုလို့မြတ်စွာဘုရားချီးမွမ်းဟောထားတဲ့တတိပဌံဘာဝနာပွားများအထောက်မှုတွေရှိဒါတွေကိုဘုန်းဘုန်းတို့တွေကမလုပ်ကြအောင်လို့စူးစမ်းကြရအောင် အဲ့လိုစူးစမ်းအထုတ်တဲ့နေရာမှာဘုန်းတို့စိတ်အလိုလိုက်လို့ရတော့အောင်မြင်မှုပေါင်းမြောက်မှုရနိုင်မှာမဟုတ်ဒါကဒီကုန်းချုပ်လေးပြောရတယ်နော်ကောင်းမှုကိုဆောင်ရွက်တဲ့နေရာမှာမကောင်းမှုကိုရှောင်ကျင်မှုကြိုးစားတဲ့နေရာမှာစိတ်အလိုလိုက်ရင်ကတော့မရနိုင်ဘူးဘာဖြစ်လို့တော့စိတ်ရဲ့တဘာဝကမကောင်းတာဆိုရင်ကြိုက်ကောင်းတာဆိုရင်မကြိုက်အဲ့ဒီတဘာဝကြီးအခြေခံရှိနေတယ်ဆိုတော့ဘုန်းဘုန်းတို့ဘာလို့ဖြစ်လို့တော့မြင်ရမယ်ဒါကြောင့်မြတ်စွာဘုရားက ဗိဒ္ဓရိထကလေးကနေပါပန်စိတ်တန်နိဝရဏဒန္တန်ဤကရောတောပုံညပါပတမေရမတိမနောလို့ခေါ်တာဒီလိုကထာလေးမျိုးကိုနှုတ်တဲ့အာကောင်ဆောင်းထားနော်ဗိဒ္ဓရိထကလေးကနေပါပန်စိတ်တန်နိဝရဏဒန္တန်ဤကရောတောပုံညပါပတမေရမတိမနောဟုတ်လားဗိဒ္ဓရိထကလေးကနေကောင်းမှုလျင်မြန်ဆုံးဆုံးကြိုးစားအထောက်ရည်တော့ကောင်းတာကိုလုပ်မယ်ဆိုရင်မြန်မြန်လုပ်တယ်ဘာဖြစ်လို့လဲဒန္တန်ဟိကရောတောပုံ စိတ်ကကောင်းတာဆိုရင်နှေးတဲ့သဘောရှိတယ်ဟုတ်လားစိတ်ရဲ့သဘာဝလေးကိုဘုန်းဘုန်းတို့နားလည်ရမယ်ပုဂ္ဂိုလ်တ attva ရဲ့သဘာဝမဟုတ်ဘူးဘာရဲ့သဘာဝလဲစိတ်ရဲ့သဘာဝဘယ်သူစိတ်ပဲဖြစ်ဖြစ်စိတ်မှန်ရဲ့အခြေခံလေးကဒီတိုင်းလေးပဲစိတ်ဆိုတာပုရုဇဉ်စိတ်လို့တော့ကန့်သက်ဖို့တော့လိုမယ်ပေါ့နော်အရိယာဖြစ်သွားပြီဆိုရင်တော့သူကလေ့ကျင့်အားထုတ်လို့နောက်တိုင်းတာတစ်ခုဒီပေါင်းမြောက်အောင်မြင်သွားရတဲ့ပုံစံတွေဆိုတော့ပုရုဇဉ်စိတ်နဲ့သူကတော့မတူတော့ဘူးပြောင်းလဲသွားတယ်အပြောင်းလဲပြန်ပြီးတော့ဟို ရှော့ကြသွားနိုင်တဲ့အပြောင်းလဲမျိုးမဟုတ်ဘူးအာမခံရှိတဲ့အာမခံချက်ရှိတဲ့အပြောင်းလဲကိုသူတို့ကရသွားတယ်ဒါကြောင့်စိတ်လို့ပြောတဲ့နေရာမှာသူတို့တော့ဘုံဘုံတို့ခြံထားဖို့လိုမယ်ပေါ့နော်ဘုဒ္ဓဇင်တွေရဲ့စိတ်ဟာပါလဲမကောင်းတာဆိုလို့ရှိရင်ပြောမွေးတဲ့သဘောရှိတယ်ကောင်းတာဆိုရင်နှိကွေးတဲ့သဘောရှိတယ်ကောင်းတာသိစိတ်မောတာဘူးဒါကြောင့်စိတ်ကလေးဝင်စားမိလို့ဦးလေးတက်မိပြီဆိုရင်လှုပ်ဖြစ်အောင်သာလှုပ်လိုက်ပုဂ္ဂိုလ်ကတော့အောင်တော့တိုက်တွန်းရဝိဒေတာကလေးကနေကောင်းတာဆိုမြန်မြန်လှုပ်ပါကြောင်တန်တန်ဤကရောတော့ပုံညာ ကောင်းမှုစိတ်ဆိုတာအလုံးမနှေးကွေးတဲ့သဘောရှိတယ်ဒါတစ်ချက်ပေါ့နော်နောက်ပြီးတော့မှပြောတော့အာပန်စိတ်တန်နိဝရရေနော်စိတ်ကိုမကောင်းမှုကနေတားမြစ်ရမယ်မကောင်းမှုကနေစိတ်ကိုမလောက်လို့တားမြစ်ရမယ်ဘာကြောင့်လို့အာပသမေရမတိမနောစိတ်ကမကောင်းမှုမှာဆိုရင်အလွန်ဝိလျော်နှိမ့်ချိုက်ပျော်ပိုက်နေတဲ့သဘောရှိတယ်နော်မေ့ပြီးတော့ဒီတဲ့ပြောနေအဲ့ဒါကိုကသတိရတဲ့ဟဲ့တော်တော့ရက်တော့ဟုတ်လား ဒီကိစ္စခဏရက်လိုက်တော့ဒီလိုမျိုးဘုန်းဘုန်းတို့ရဲ့စိတ်ကိုမလုံနိုင်ဘူးလို့တော့အမိန်ပေးနိုင်ဖို့လိုပဲပေါ့နော်ဟုတ်လားကောင်းတာဆိုရင်ဘုန်းဘုန်းတို့တိုက်တိုက်တွန်းတွန်းနော်စူးစမ်းအထုတ်နိုင်ဖို့လိုပဲမကောင်းတာဆိုလို့ရှိရင်ကိုယ့်ကိုယ်ကိုအမိန်ပေးပြီးတော့ရက်တန့်နိုင်ဖို့လိုအပ်မယ်ပေါ့နော်စိတ်ရဲ့သဘာဝအကျဉ်းမြင်လေးနှမျိုးကိုဘုန်းဘုန်းတို့နားလည်မှနော်မကောင်းမှုကိုနော်ရှောင်တဲ့လုပ်ငန်းကောင်းမှုကိုရှောင်ရွက်တဲ့လုပ်ငန်းမှာဘုန်းဘုန်းတို့ထိရအောင်လုပ်နိုင်ကြဟုတ်လားခုဘုန်းဘုန်းရွတ်လိုက်တဲ့ကာတာလေးက မကောင်းမှုရှောင်ကောင်းမှုဆောင်ဆိုတဲ့အဆုံးအမနှစ်ခုနဲ့သူကမဖြစ်နေတော့ဆက်ဆက်နေတယ်အဲ့ဒါကိုမြင်အောင်ကြည့်နော်မကောင်းမှုဘာလို့ရှောင်ရတာတော့ဆင်းရဲမှာဆိုလို့ကောင်းမှုဘာကြောင့်ဆောင်ရွက်ခိုင်းတာတော့ချမ်းသာစေခြင်းလို့ဒီအခြေခံဘုန်းဘုန်းတို့ရဲ့လိုအပ်ချက်တွေကိုလည်းမြင်ရဆင်းရဲခြင်းမှုချမ်းသာခြင်းတဲ့ဒါဆိုရင်အကြောင်းတရားတွေကိုဘုန်းဘုန်းတို့ပြုမှုဖို့လိုမယ်ပေါ့နော်ဆင်းရဲခြင်းမှုဆိုရင်ဆင်းရဲခြင်းရဲ့အကြောင်းတရားတွေကိုဖယ်ရမယ်မကောင်းမှုရှောင်ချမ်းသာခြင်းလည်းဆိုရင်ချမ်းသာခြင်းရဲ့အကြောင်းတရားတွေကိုဆောင်ရွက်ရမယ်ကောင်းမှုဆောင် အဲ့လိုဆိုလို့ရှိရင်မကောင်းမှုကပါကောင်းမှုကပါခွဲခြားသိပြီးတဲ့နောက်မှာကောင်းတာကိုရှောင်ဖို့ကောင်းတာကိုရှောင်ဖို့ကျွမ်းမအထုတ်တဲ့နေရာမှာဘုန်းဘုန်းတို့ဘာကိုအဓိကကင်တွယ်နိုင်ဖို့လိုမလို့ဆိုတော့စိတ်ကိုကင်တွယ်နိုင်ဖို့လိုမယ်အဲ့ဒါဖြူအောင်စိတ်ကိုထားဆိုတဲ့အပိုင်းကနောက်ကျတော့လာမယ်နော်အဲ့တော့စိတ်ကိုကင်တွယ်နိုင်ဖို့လိုတယ်ဆိုလို့ရှိရင်စိတ်ရဲ့သဘာဝကိုသိမှစိတ်ကိုကင်တွယ်တဲ့နေရာမှာဘုန်းဘုန်းတို့အဆင်ပြေမှာဒါကြောင့်မလို့ခုနကလေးလေးငိုနေတယ်ဘုန်းမြေးမှနေသူ့ကိုကင်တွယ်ခြင်းလဲဆိုရင်သူ့သဘောလေးတွေကိုဘုန်းဘုန်းတို့ကနားလည်ဖို့လိုတယ်အကျဉ်းမတန်းလဲသွားလို့လို့မရဘူး ဟုတ်လားအရန်ကြီးသူ့ကိုချော့နေလို့လည်းမရဘူးသူ့ရဲ့သဘာဝလေးကိုထိုက်တလောက်နားလည်ပြီးတော့အဲ့ဒါလေးကိုဘုံလုံးကလိမ့်လိမ့်မာမာကျွန်းကျွန်းကျင်ကျင်ကင်တွယ်တတ်မယ်ဆိုရင်သူ့ကိုကိုကြိုက်တယ်လို့လေပုံသွင်းလို့ရမယ်ပေါ့ဒါကိုကဉာဏ်ရှိဖို့လိုတာပေါ့နော်ဟုတ်လားဒါဥမာမြင်အောင်ပြောလိုက်တာပါဘုံလုံးကအဲ့လိုပဲကိုယ့်ရဲ့စိတ်ကိုလည်းဘုံဘုံတို့ကနော်မကောင်းမှုကိုရှောင်ကျင်တဲ့ကိစ္စကောင်းမှုကိုဆောင်ရွက်တဲ့ကိစ္စမှာပိုင်ပိုင်နိုင်နိုင်ထုံထုံပေါက်ပေါက်အောင်အောင်မြင်မြင်ဖြစ်ချင်တယ်ဆိုလို့ရှိရင် ကိုယ့်ရဲ့စိတ်ကိုကင်တွယ်နိုင်ဖို့လိုတယ်နော်စိတ်ဟာမကောင်းမှုနဲ့ဘလို့ဆက်ဆက်တယ်လဲစိတ်ဟာကောင်းမှုနဲ့ဘလို့ဆက်သက်တယ်လဲဒီနေရာဖြင့်မကောင်းမှုရဲ့ပုံမှာစိတ်ဟာဘလို့သဘောထားတယ်လဲကောင်းမှုရဲ့ပုံမှာစိတ်ဟာဘလို့သဘောထားတယ်ဒါမလိမ်တဲ့မညာတဲ့အာမနာတဲ့မှန်မှန်ကန်ကန်မလုပ်ဖို့လိုလို့နားလည်ဖို့လိုကောင်းမှုရဲ့ပုံမှာစိတ်ကဘလို့သဘောထားမင်းတော်ကဖြည်းဖြည်းပဲကွာဒန္တဟိကရောတော့ပုံညာတိတိကျကျဟောတာနော်ကောင်းမှုဆိုရင်စိတ်ကပါတော့ဖြည်းဖြည်းပဲပြီးရင်မလုပ်ဖြစ်တာပဲများဟုတ်လား ဒါမကောင်းမှုဆိုရင်တော့ပါစိတ်ပါလက်ပါပဲအဲ့ဒီတရားကိုယုံထွက်နိုင်ဘူးအဝတမေသမတိမနောပါဠိတော်အတိအကျပြောတာဟုတ်လားစိတ်ရဲ့သဘောဒီသဘောလေးတွေကိုနားလည်ဖို့လိုမယ်နော်ကောင်းမှုပေါ်မှာစိတ်ရဲ့သဘောဒါမကောင်းမှုပေါ်မှာစိတ်ရဲ့သဘောဒါဒါလေးတွေစိတ်ရဲ့သဘောသဘာဝလေးတွေသိပြီးတော့ဘုန်းဘုန်းတို့မလုပ်ဖို့လိုတော့ကင်တွေ့တတ်ဖို့လိုတယ်ဘလို့ကင်တွေ့ရမှာလဲဘုရားဘလို့သင်ပြတော့ဝိတ္တရိထကလျာဏကောင်းတာဆိုရင်ညံ့ညံ့လှုပ်လိုက်စိတ်အလိုမလိုက်နဲ့ဟုတ်လား မကောင်းမှုကိုလည်းပဲတိတ်ပြီးတော့အလိုလိုက်ပြီးတော့ပြောမွေမနေနဲ့ဘာလို့မလို့တားမြင်ရမယ်ဒီသဘောလေးကိုပြောတာဟုတ်လားအဲ့တော့ဘုံဘုံနေဟုံးချုပ်ပါလေးဆက်ပြီးတော့ပြောရင်တော့မကောင်းမှုနဲ့ကောင်းမှုပေါင်းပြီးတော့ပြောနေတာဟုတ်လားမကောင်းမှုနဲ့ကောင်းမှုလွယ်လွယ်လေးသိဖို့လွယ်လွယ်လေးဆိုတဲ့နေရာမှာလည်းနည်းနည်းမှုလည်းပါစေခြင်းနဲ့ညာသောဖြင့်ဘုံတို့တာမန်ပုဂ္ဂိုလ်တွေကမကောင်းမှုကောင်းမှုလို့ပြောလိုက်ရင်သိတာတဲ့ထင်ရှားတဲ့နော်မကောင်းမှုကောင်းမှုတွေကိုပဲမြင်မိကြများတယ် သူများတက်တက်နေတာခုနေတာလိန်ကြနေတာမိုက်ကန်ရှိုးသွန်းနေတာဒါတွေဆိုရင်အကောင်းမှုတွေအကောင်းမှုတွေပြောနေတာဒီလိုဟုတ်လားကောင်းမှုဆိုရင်လည်းဘယ်လိုတော့ဘုရားကြောင့်ကသွားမယ်လူမဲ့တတ်မယ်ဟာပြီးလိန်ပြင်ဆင်ပြီးတော့ဟုတ်လားအဲ့ဒီလိုတွေကောင်းမှုတွေလူလူသိအောင်လုပ်နေတဲ့အနေအထားလေးတွေဆိုရင်ကောင်းမှုနဲ့တွဲပြီးတော့မြင်မိတတ်ကြတယ်ဟုတ်လားအဲတကယ်စင်စစ်ကောင်းမှုမကောင်းမှုဆိုတာဘယ်ထဲမှာအဓိကပြဋ္ဌာန်းပြီးတော့ဖြစ်နေတာတော့စိတ်ထဲမှာအဓိကပြဋ္ဌာန်းပြီးတော့ဖြစ်နေတာ အခြေခံကြီးကအဲ့ဒီမှာမလုပ်နေဘူးဥတည်နေတာဟုတ်လားအဲအဲ့တော့မကောင်းတဲ့စိတ်ကောင်းတဲ့စိတ်မကောင်းတဲ့စိတ်နဲ့ပြုသမျှပြောသမျှတွေးသမျှမကောင်းမှုကောင်းတဲ့စိတ်နဲ့ပြုသမျှပြောသမျှတွေးသမျှကောင်းမှုဟုတ်လားစိတ်ထိမြင်အောင်ဘုန်းတော်ကတော့မလို့ပွားရမယ်အဲ့လိုသွားတဲ့နေရာမှာငါကောင်းမှုနဲ့မကောင်းမှုဘယ်မှာအပျော်များလို့ဘယ်မှာအနေများလို့ငါစိတ်ကဘလို့လို့ဒါလေးကိုဘုန်းဘုန်းတို့ဒီကုန်းချုပ်လေးဝေဖန်ကြည့်ဟုတ်လားညာသောဖြင့်ဘုန်းဘုန်းတို့ရဲ့စိတ်ကနော် ပမာဒလွှမ်းမိုးပြီးတော့မောဟတရားနဲ့နေတာများဟုတ်လားပမာဒလွှမ်းမိုးမြင်ရင်ကြည်မဲကြားရင်နားထောင်မဲကြုံမိရကြိုက်ပြီးတော့ဟုတ်လားနော်တွေ့မိတွေ့ရလိုက်သွားတဲ့သဘောပဲဟုတ်လားဗယံပဒသူ့မှာဟိုဥတီချက်မရှိဘုန်းတို့ရဲ့စိတ်မှာများသောအားဖြင့်ဥတီချက်မရှိဟုတ်လားကြုံရအာယုံခုတစ်ခုခုကြားလိုက်တယ်အဲ့ဒီတန့်ရောက်တဲ့စိတ်ပါနော်ဒီဟာကိုဝေဖန်မယ်ရက်ပြီးတော့ဝေဖန်မယ်ဆိုတာမပါဘူး နော်တယောက်ကတခုလာပြောတယ်ဟာအဲ့ဒါကိုတနင်္ဂနွေစင်မှာဘာလုပ်နေတော့တာလဲတွေးနေတော့စောစောကဒီရည်မှန်းချက်မရှိဘူးစောစောကငါဒီလိုတွေးမယ်ဒီဟာကိုနားထောင်မယ်ဆိုတဲ့စိတ်ကိုမရှိဘူးနော်ကြုံရကြပန်းဟောနော်လူတူတွေပြောရတာရှိတယ်နော်အလုပ်မရှိအကိုင်မရှိစီဝါရေးဘာမှနားမလည်ပဲနဲ့တချို့နော်ကလေးကချေဖြစ်နေတဲ့လူတွေရဲ့ဘဝမျိုးတွေဘယ်လိုပြောဩသူတို့ကကြုံရကြပန်းမှာဆင်းရဲပေါ့ဟုတ်လားဒါလောကီကိုပြောတာနော် ဓမ္မအမြင်နဲ့ကြည့်ရင်လည်းဘုန်းဘုန်းတို့စိတ်ကလေးကဘလို့စိတ်တွေလဲဆင်းရဲတဲ့စိတ်ကလေးတွေပဲတင်သားပြောရင်ဆင်းရဲသားလေးတွေပဲဟုတ်လားဘာမှဥတည်ချက်မရှိဘာမှစုမိဆောင်မိလည်းမရှိဘာမှအလုပ်မရှိအကိုင်းမရှိကြုံရကြပန်းသွားတာဟုတ်တယ်မို့လားကြုံရကြပန်းသွားနေတာအဲ့ဒါကိုဘာခေါ်တော့သမာဓမိမိရောရောပေါ်ပေါ်ဆဆဖြစ်တယ်လို့ပေါ့နော်ဖြစ်တယ်လို့သွားနေတာအဲ့ဒါဘာခေါ်လို့မကောင်းမှုပဲလေပမာဒနှုံးမှုနေပြီဆိုရင်အဲ့ဒီချိန်မှာဘာဖြစ်နေပါလဲ မောဟဘောအဝိဇ္ဇာဟုတ်လားဖြစ်နေတာတခြားသိနေထင်နေတာကတခြားအဝိဇ္ဇာအဝိဇ္ဇာကိုမြတ်စွာဘုရားပြောတော့မကောင်းမှုတို့ရဲ့ခေါင်းဆောင်လို့ဟောတာနော်ဒေသနာတွေကိုဆက်ဆက်ပြီးတော့တွေကိုဘုံဘုံပြောနေတာဟုတ်လားမကောင်းမှုရှောင်းလို့ဟောပြောပြီနော်အခုမကောင်းမှုကိုရှောင်းမယ်ဆိုရင်အဲမကောင်းမှုရဲ့ခေါင်းဆောင်ကဘယ်သူတို့အဝိဇ္ဇာအဲ့ဒီခေါင်းဆောင်ကြီးနဲ့ကိုတွဲနေတာတွဲနေတော့သူ့ကိုတခါတည်းအားရှိအောင်တွန်းအားပေးမယ်နောက်လိုက်နှစ်ပါးကလည်း မလေးနောက်ကကြာကန်ပြီးတော့တွန်းအားပေးနေတာအာအင်တောင်းတောင်းတင်းတင်းနဲ့အဲ့ဒါပါတော့အာဟိရိကအနုတ္တပအရှက်မရှိအကြောက်မရှိရှက်အကောင်းမှမသိကြောက်အကောင်းမသိအင်းဒါလည်းနားလည်ဖို့လိုသေးတယ်ရှက်တယ်ကြောက်တယ်ဆိုတာမပြောရတော့အကောင်းကိုအကုသို့ဖြစ်မှာနော်ပြူရမှာပြောရမှာတွေးရမှာရှက်တယ်ကြောက်တဲ့သဘောကိုအာဟိရိကအနုတ္တပခေါ်တာကိုနော်ခီရိခီရိဩတ္တပခေါ်တာပေါ့နော်မရှက်မကြောက်တဲ့သဘောကအာဟိရိကအနုတ္တပဟုတ်လားအဲ့တော့ဒါလည်းဘုန်းတော်က တစုံတယောက်ကမြတ်မင်းအရှက်မရှိအကြောင်းမရှိဒီလိုမျိုးပြောမှဆိုရင်ခံပြင်းကြမှာပေါ့ဟုတ်လားသို့တော့တကယ်တွေးကြည့်ရင်သူပြောတာမှန်တယ်ဘုံဘုံတို့မှာတော့အရှက်အကြောင်းအလွန်မှနဲတဲ့သဘောရှိနည်းနည်းနည်းနည်းတွေးကြည့်အကုသိုလ်ဖြစ်ရမှာလို့တကယ်ရှက်သလားအကုသိုလ်ဖြစ်ရမှာတကယ်ကြောက်သလားကြမ်းထမ်းတာတွေလောက်ပဲဘုံဘုံတို့ရှက်ကြကြောက်ကြတာတစ်ဆက်မြင့်ပြီးတော့ပြောရရင်တော့လူတိမာလောက်ကိုပဲရှက်ကြကြောက်ကြတာပေါ့ဟုတ်လား ခုနပြောခဲ့တဲ့ပမာဒနဲ့နေတာအဝိဇ္ဇာနဲ့နေတာမျိုးကိုကြားတော့ရှေ့ကောင်ကြောက်ကောင်မသိသေးသလားမသိတော့အကျသူများလည်းပဲအဲ့လိုနေတာကိုထင်သေးတယ်လို့လည်းမရှိဘူးသူလည်းတူတူဟိုလည်းတူတူဆိုတော့ဒီလိုပဲဘာမှမဖြစ်တယ်လို့ပဲနေလိုက်ကြနော်ဒါကြောင့်မကောင်းမှုရှောင်လို့ပြောလို့ရှိရင်အေးမကောင်းမှုမှာကောင်းဆောင်ရှိတယ်အဲ့တော့ဝိဇ္ဇာသူအခြေခံလို့ရှိရင်ဘုန်းတို့ဆွဲမဲ့မှုမကျေနပ်မှုတွေကနောက်ကလာမယ်တဆင့်တက်လာမယ်မနာလိုမှုဝန်တုံမှုတွေအကုန်တက်လာမယ်ရှင်ပြိုင်မှုအကုန်လုံးသူညှဉ်းနှောမှုယုံညံ့မှုအကုန်ပါမယ် ဟုတ်လားအဲ့ဒါကြီးတွေကိုတက်ကြီးလက်ကြီးတခါတည်းခြိတက်သွားဖို့အတွက်နောက်ကအားပါပါနဲ့တွန်းအားပေးနေတဲ့အကောင့်နှစ်ကောင်ရှိတယ်အဲ့ဒါပါတော့မရှက်မကြောက်နော်အခုလိုဖြစ်နေတာငါဒီလိုနှင်းနေတဲ့အနေအထားကြီးကိုရှေ့အကောင်ကြောက်အကောင်မှမသိဘူးသူများကလည်းဒီလိုပဲနေနေရဆိုတော့သူများလည်းလည်းကိုယ့်ကိုပို့ပြီးတော့မထူးဆိုတဲ့အတွေ့လဲပါမှာပေါ့ဟုတ်လားတကယ်တမ်းကအရှက်အကြောက်ရှိတယ်ဆိုတာကအဲ့ဒီအထိ तू ကကွာသဘောပေါက်ရလားဒါကြောင့်မကောင်းမှုရှောင်းဆိုရင် ဟဲ့မကောင်းမှုကခေါင်းဆောင်ရပါလေနောက်လိုက်ကပါလေနော်အတိုင်းဝိုင်းတွေကဘလို့တွေခြိတက်နေတာလဲဆိုတာကိုမြင်ဖို့လိုတယ်ခေါင်းဆောင်ကဘယ်လိုလုပ်အဝိဇ္ဇာနော်နောက်လိုက်ကအယိဒီကအနုတ္တပဟုတ်လားဂျားတွေကလက်အောင်ငယ်သားများစွာနဲ့တက်ညီတက်ညီသွားနေတာဘာလို့ဆိုဣရိလာတရားတွေကိုပြောတာဟုတ်လားအဲ့လိုပဲကောင်းမှုဆောင်ဆိုလို့ရှိရင်ဘုန်းတို့ဘာဝနာတွေရမလို့ကောင်းမှုမှာခေါင်းဆောင်ကဘယ်လိုလုပ်ဝိဇ္ဇာနော်တိမှုဉာဏ်ပညာ အဲ့ဒါအပမာဒပတိတရားကိုအခြေခံမှာရနိုင်ဟုတ်လားဒါပေမဲ့တတိတရားများလာလို့တိလာပြီးနားလည်လာပြီးဆိုရင်အဲ့ဒီအတိရဲ့နောက်မှာဘာလိုက်လာနောက်လိုက်ကဟိရိဥဒ္ဒပဟောဒီတော့ဒီလိုကြီးနေရတာရှက်စရာကြီးဒီလိုနေရတာကြောက်စရာအရှက်အကြောက်နဲ့သူကသွားတာအဲ့လိုသွားတဲ့ခါကျတော့ပြောရရင်ကြိုးစားအထုံးမှုနဲ့သွားတာပဲဟုတ်လားဒီအကုသိုလ်တရားတွေဆိုတာမကြိုးစားဘဲနဲ့ဘုံဘုံတို့ နည်းသွားတယ်ပါသွားတယ်ဆိုတာရှိမလားမရှိဘူးစူးစမ်းအထုတ်နေတဲ့အချိန်လေးမှာပဲသူတို့နည်းနည်းခွာနေတယ်ရှဲနေတဲ့သဘောရှိတာနော်ဘာစူးစမ်းအထုတ်မှမရှိဘူးပင်ကိုဗတိအတိုင်းဘုံတို့ကပ်ပေါ်ပေါ်ပဲနေနေတဲ့အချိန်မှာအကုသိုလ်ဟာဖြစ်နေတာပဲဟုတ်လားအဲ့ဒါကိုဘုံဘုံတို့ကရှေ့အကောင်ကြောက်အကောင်မှာတိတဲ့အဆင့်ဆိုတာတော်တော်မြင့်သွားပြီသူကဟုတ်လားဒါကြောင့်ဝိဇ္ဇာကကောင်းမှုတွေမှာခေါင်းဆောင်အဲ့ဒီကောင်းမှုတွေဖြစ်အောင်ကအော်ဒီလိုမဟုတ်တရုတ်ကြီးခပ်ပေါ်ပေါ်ကြီးနေရတာ မကောင်းပါလားဆိုတဲ့အတိကလေးဝင်လာတာအဲ့ဒီအတိလေးဝင်လာတာကိုဘာခေါ်မလို့အရှက်အကြောက်ဝင်လာတာလို့ပြောလို့မရဘူးလားနော်တာမန်အရှက်အကြောက်မျိုးမဟုတ်တော့ဘူးနော်သူ့ကြဟုတ်လားဒီလိုဗျံမလာခပ်ပေါ်ပေါ်ပုထုဇဉ်ဘဝခက်ချမ်းချမ်းနေတာဘူးကွာသူမကြိုက်တော့ဘူးပေါ့နော်သူသဘောကဟုတ်လားအဲ့ဒါလိုလေးသူတိမ်တိမ်မွေ့မွေ့နုနုညံ့ညံ့တဲ့တဲ့ပြောရင်သတိပဋ္ဌာန်တရားပွားမယ်တရားလေးနဲ့မကဲမကွာနေနေတာဘာလို့ဆိုမတရားသဖြင့်နေရတာကြီးကိုသူရှက်လာတယ်ကြောက်တာဒီသဘောကိုပြောတာ အထူးသဖြင့်အကြောက်ကိန်းလာပေါ့တံဝေကညာထက်တန်တယ်လို့လည်းဆိုနိုင်တယ်ပေါ့နော်အဲ့ဒီအကြောက်ရဲ့တွန်းအားကြောင့်သူဟာနုနုညံ့ညံ့တိမ်တိမ်ဝဲဝဲအတိအုရှိပြီးတော့နေတဲ့လုပ်ငန်းစဉ်ကိုသူဟာစိုက်လိုက်မတက်လှုပ်ဇောက်ချပြီးတော့လှုပ်ဟုတ်လားဒါပါတွန်းအားပေးနေတာတော့အရှိအကြောက်ကတွန်းအားပေးတာမြင်အောင်ကြည့်နော်ဒီဥစ္စာဟုတ်လားအရှိအကြောက်ရှိတယ်ကိုဘုံတို့တရားအားမထုတ်ဘဲနဲ့နေတဲ့အချိန်အဲ့ဒါအရှိအကြောက်မရှိတော့ဘူးအဘေကကြောက်ဘာမှမသိအကုသိုလ်ကြောက်ဘာမှမသိဟုတ်လားဟောကိုဒီတိုင်းပဲပုံမှန်အဆင်ပြေတယ်လို့ပဲထင်နေတာ ဒီအနေထားကြီးကအရိယာအနေထားနဲ့ရှင်းလိုက်ရင်ချက်စရာအနေထားကြီးဆိုတာလည်းတကယ်တမ်းကတော့ထင်ရှားတယ်သို့တော့ခက်တာကကိုယ်ဝန်းကျင်တစ်ခုလုံးကလည်းပဲဒီလိုပဲနေနေတာဆိုတော့ရှေ့ကဘာမှမသိကြောက်ဘာမှမသိအနုရောတော့လူရောပေါ့ဆိုတဲ့လူတွေပြောတယ်လို့နော်ဘေးကလူတွေနဲ့ရှင်းလိုက်တဲ့အခါတော့ကိုယ်ကသိမဆိုးသေးပါဘူးလို့ပဲထင်နေကြရတာပေါ့ဟုတ်တယ်မဟုတ်လားအဲ့တော့တကယ်တကယ်ဘုန်းဘုန်းတို့ကောင်းမှုဆောင်ဆိုတဲ့စကားလုံးကိုကြားလိုက်ကြားလိုက်ဒီဒေသနာကိုပါဘုန်းဘုန်းတို့တွဲပြီးတော့မှတ်သားမိဖို့မလိုဘူးလား ကောင်းမှုမှာဘာကောင်းဆောင်တော့ဝိဇ္ဇာအတိအကောင်းဆောင်တယ်။နော်ဒီအတိကိုကုသိုလ်တရားတွေနဲ့တခါတည်းတဲ့ညီလက်ညီချီတက်နိုင်ဖို့အတွက်နောက်လိုက်ကောင်းကြီးဘဇူကတွန်းအားပေးနေတာတော့အရှက်ကြောက်ကတွန်းအားပေးနေတာဟုတ်လားအရှက်ကလည်းလည်းပြောရတာဒီနေရာမှာတိတ်ပြီးတော့ဟိုနားလည်ဖို့ခက်တယ်ပေါ့နော်အကြောက်ကတော့နားလည်ဖို့လွယ်တယ်ဘုန်းတို့တန်ဝေကရတယ်တကယ်ကြောက်ပြီးဟေးဆိုရင်လောက်ကိုလောက်တယ်ဟုတ်လားတကယ်ကြောက်ပြီးဆိုရင် ဝိဇ္ဇာကိုအားပေးပြီးတော့ဘာလို့တော့အတိကိုအားပေးပြီးတော့သူချိတက်သွားမှာဟုတ်လားဒါပေမဲ့အချက်ကလည်းပဲတွဲပါဖို့တော့မလိုဘူးလားလိုတယ်နော်အဲဒါဟုံးတို့မကောင်းမှုရှောင်ကောင်းမှုရှောင်ဒါနှစ်ပိုင်းမှာနည်းနည်းပေါင်းပြီးတော့ပြောအကြသေးဘူးထင်မိနစ်90ကျော်သွား55မိနစ်ရှိပါနော်ဟုတ်ပါဘူးဟောဒကာကြီးတို့မေ့နေတာဘုံဘွားတွေကလူတွေကြည့်ပြောနေတာ စင်ပြေးလာနေတာကြီးပြေးပါတယ်ဗျာအစားလုံးစင်ပြေးပါတယ်ဟိုကမီးကလည်းမလာလို့ကိုမောကဟို TV ကြီးကအကုန်စမ်းပြီးသားအဆင်ပြေတယ်တခါကြီးသိလားနောက်ကြတော့အဲ့ဒီ TV ကြီးရှေ့ချပြီးပြောတယ်တခါကြီးတို့မေ့လို့မရဘူးပုံပဲမြင်နေရအခုကတော့ဖုန်းကလည်းပဲကြောင်းမြန်လမ်းပေါ်ရိုက်တာတခါကြီးတို့အကျုပ်ကမမြင်ရဘူးဒီပါဗျာဘုန်းရဲ့ကြောပဲမြင်ရတယ်။ဒါကြီးတို့ဘုန်းကိုကြည်ရတာနားထောင်ရတာအဆင်မပြေမပြေပဲ။အားလုံးအဆင်ပြေပါဗျာ။ပြေပါတယ်ဗျာ ဒီမှာဒီနေ့ဒီနေ့တင်တဲ့တင်တန်းတင်တင်ကန်းစာများကိုလည်း YouTube မှာပြန်ပြီးတော့ဆရာတော်ပြန်ပြန်ကြည့်နိုင်ပါတယ်ခင်ဗျာပြီးတော့ဓမ္မ class ဆိုတဲ့ channel ကသီတာဝဓမ္မသင်အဲ YouTube channel ဖြစ်ပါတယ်ခင်ဗျာဟုတ်ပြီဟုတ်ပြီအဲ့လိုဆိုရင်ဘုန်းဘုန်းတို့ပြောခဲ့တဲ့စကားလေးတွေကိုပြန်ပြီးတော့အနှစ်ချုပ်ကြည့်ရအောင်နော်ဘုန်းဘုန်းကတရားဟောလို့ရှင်အဲ့ဒီဝါဒနာလေးကပါတယ်ပြောခဲ့တာလေးတွေအကုန်လုံးပြန်ပြီးတော့ဗာလေးတွေလဲဆိုတာလေးကိုကောင်းထဲမှာအစီအစဉ်ကြပြန်ပြီးတော့အုပ်မိအောင်ဟုတ်လား မှန်ပါအဲ့တော့ဘုန်းတော်ကလည်းပြောကြတော့ဒီနေ့ကောင်းမှုဆောင်ဆိုတာနဲ့ပတ်သက်ပြီးတော့ပြောရအောင်နော်အဲ့တော့ကောင်းမှုဆိုတာဘာလဲကောင်းမှုဆောင်ပဲလူကကောင်းမှုကိုနားလည်ရမယ်ကောင်းမှုဆိုတာဘာတော့အပြည့်ကင်းတဲ့သဘောကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတတ်တဲ့သဘာဝဟုတ်လားအစင်တက်ပြောမှဆိုကောင်းမှုဆိုတာဒါနရှိတယ်သီလရှိတယ်သမာဓိရှိတယ်ပညာရှိတယ်အနှစ်ချုပ်ပြီးတော့ပြောရမှဆိုရင်ကောင်းမှုဆိုတာနော်ကောင်းတဲ့စိတ်နဲ့လှုပ်လေသမျှပြောလေသမျှတွေးလေသမျှဟာကောင်းမှုပဲ ပို့ပြီးတော့မြတ်စွာဘုရားရဲ့အလိုတော်ကြကောင်းမှုကိုဘုန်းဘုန်းတို့မှန်မှန်ကန်ကန်ပြောဆိုနိုင်ခြင်းနဲ့သိခြင်းနဲ့ဆိုရင်ကောင်းမှုကိုမြတ်စွာဘုရားဘာကိုကောင်းမှုလို့ပြောဖို့တိုက်တွန်းခဲ့တာတော့ပฏิပဒံတရားလေးကောင်းမှုကောင်းမှုလို့မှန်မှန်ကန်ကန်ပြောခြင်းနဲ့ကောင်းကောင်းမွန်မွန်ပြောခြင်းနဲ့ဆိုရင်ပฏิပဒံတရားလေးပါကောင်းမှုလို့ပြောလိုက်ပါကောင်းမှုဒီပฏิပဒံတရားလေးပါဒီကောင်းမှုတက်တက်ဖြစ်တယ်ဆိုတဲ့ဒေသနာဟုတ်လားအဲ့ဒါနဲ့ဆက်ဆက်ပြီးတော့ဘုန်းဘုန်းတို့ကာယ ानु ပဒနာပฏิပဒံ14ပိုင်းကိုနော်အနည်းငယ်ချဲ့ထွင်ပြီးတော့ပြောလိုက်ပါ ဟုတ်လားအဲ့ဒီတွေအဓိကပါတော့အာနာပါနနော်ဝင်လေထွက်လေရဲ့ပုံမှာသတိရှိပြီးတော့နေတဲ့သဘောဟုတ်လားဒါပါတော့အောက်မှုရှောင်းနေတာဟုတ်လားကောင်းမှုကိုမကြောက်ကြနဲ့ကောင်းမှုဆိုတာချမ်းသာဒုက္ခရဲ့အတန်ပဲဖြစ်တယ်ဒါလည်းပြောရတယ်နော်ပြီးတော့ကောင်းမှုကိုရှောင်ရွေးကြမယ်မကောင်းမှုကိုရှောင်ကျင်ကြမယ်ဆိုရင်အခြေခံဖြစ်တဲ့စိတ်ရဲ့သဘာဝလေးကိုနားလည်ရမယ်စိတ်ကကောင်းမှုပေါ်မှာဘယ်လိုသဘောထားလဲမကောင်းမှုပေါ်မှာဘယ်လိုသဘောထားလဲဟုတ်လားကောင်းမှုပေါ်မှာဆိုရင်တော့နိနိကူကူပဲ နော်မကောင်းမှုဆိုရင်တော့အလွန်မှဒီတရားကိုမထွက်ချင်ဘူးဖြစ်နေတယ်ဒါစိတ်ရဲ့သဘာဝဒါကြောင့်ကောင်းတာဆိုရင်တိုက်တွန်းရမယ်မကောင်းတာဆိုရင်တားမြစ်ရဒါစိတ်ရဲ့ဟုတ်လားရှေ့တဆင့်တက်ပြီးတော့မကောင်းမှုရှောင်မယ်ကောင်းမှုရှောင်မယ်ဆိုရင်မကောင်းမှုမှာခေါင်းဆောင်ကဘယ်သူလဲနောက်လိုက်ကဘယ်သူလဲဘယ်လိုနည်းနဲ့မကောင်းမှုဆက်ဝန်းကြီးလဲပတ်နေတယ်လဲဘုန်းတို့သိရနော်ခေါင်းဆောင်ကဘယ်သူလဲဝိဇ္ဇာဒီကိုဟုတ်လားနောက်လိုက်ကပါတော့ အရှက်အကြောင်းရှိဒီလိုပုံမှန်နေနေတာကိုပဲရှက်အောင်ကြောက်အောင်ပါမသိတော့ဒီလိုပဲသွားနေတာမထွက်နိုင်ဘူးပေါ့နော်ကောင်းမှုကိုဆောင်မယ်ဆိုရင်လည်းကောင်းမှုမှာကောင်းဆောင်ရှိတယ်နောက်လိုက်ရှိတယ်ကောင်းဆောင်ကဝိဇာဒီကိုနောက်ကပေးတဲ့တွန်းအားနောက်လိုက်ခြင်းတကူကအရှက်အကြောင်းဟုတ်လားအန္တရာမှာဒီလိုဖြစ်နေရတာကိုရှက်တက်တဲ့သဘောနော်ကြောက်လန့်တက်တဲ့သဘောဒီဟာတွေအကောင်းမှဘုန်းတို့ရဲ့အတိဝိဇာကတွန်းအားပါတဲ့ခေါင်းဆောင်ဖြစ်တဲ့အတွက်ကြောင့်သူရှေ့ကို ခရီးပေါက်ပေါ့နော်ခေါင်းဆောင်ကြီးသွားနေရင်လည်းပဲတွန်းအားပါတာနဲ့မပါတာမကွာခြားနိုင်ဘူးလားကွာခြားနိုင်တယ်တော့ဒါမြင်မှုလို့ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့ရှက်တဲ့ရှက်ထိုက်တာကိုရှက်ဖို့ကြောက်တဲ့ကြောက်ထိုက်တာကိုကြောက်ဖို့မလိုဘူးလားလိုပါတယ်ဒီကုန်းရုပ်ပြောပြတယ်နော်ဒါကြောင့်မကောင်းမှုကိုရှောင်နိုင်ကြတဲ့ကောင်းမှုကိုဆောင်ရွက်နိုင်ကြတဲ့နောက်တစ်ချိန်မှာဟောမယ်စိတ်ကိုရှူရှင်အောင်ထားနိုင်ကြတဲ့ ကုလကောင်းတွေဖြစ်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ကြိုးပမ်းအထောက်ကြရတဲ့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်တရားတပည့်တော်တို့ဒီမညံကိုအမြတ်နိဗ္ဗာန်ကိုသင်မြန်ထုံချောင်းမျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတတိသာဓုသာဓုသာ